2020ခုအောက်တိုဘာလ17ရက်နေ့တနင်္ဂနွေနေ့ဆမ်ဆမ်ဆမ်ရစကိုဗီဒီယာမှာကျင်းပတဲ့ထေရဝါဒဓမ္မကမ္မထာလန်စင်အပိုင်း54ပေါ့ဘုန်းကြီးတို့ရှင်ဘက်ကပြောနေမေတ္တာနဲ့ပတ်သက်တဲ့ မေတ္တာဘာဝနာပါဗျာအဲ့ဒါနဲ့ပတ်သက်တာပြောတယ်အဲ့ဒီမှာမေတ္တာဘာဝနာနဲ့ပတ်သက်ပြီးတော့ယန္တာဖြစ်သွားတဲ့ပုဂ္ဂိုလ်ရှင်သူပုတ္တိမထေရအကြောင်းပြောတယ်သူရဲ့ဣတိတဲ့နှစ်ပွဲရတဲ့ဆိုတဲ့အကြောင်းပြောတယ်အဲ့ဒီဣတိတွေနှစ်ပွဲရတဲ့ထဲမှာအရဏဝိဟာရဆိုပါတယ်နော်အရဏဝိဟာရဒါနဲ့ပတ်သက်ပြီးတော့ဒီရှင်မြတ်ကဣတိတွေရတော့အရဏဝိဟာရီပေါ့ဗျာနော် ဝိဟာရတော့တရားဝိဟာရီဆိုအဲ့ဒီတရားတွေနဲ့နေတဲ့ပုဂ္ဂိုလ်အဲ့ဒါအရဏဝိဟာရတရားလို့6ပါးရှိပါအဲ့ဒီ6ပါးဘုရားရှင်ကိုရောမြတ်ဟောသွားတယ်အဲ့ဒီ6ပါးလေးဘုန်းကြီးတို့အင်းနာကြောင့်တရားဘယ်မှာပါလဲဆိုမေဇိမနိကေဥရိပါဏတာပါဠိတော်အရဏဝိဘေငါတုတ်ဆိုတဲ့အနေနဲ့ပါပါတယ်အဲဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေလည်းဒါလိုက်နာကျင့်သုံးလို့ကောင်းတော့ဒီရှင်မြတ်တွေ လူလိုက်ပြီးကျင့်သုံးလို့ရနိုင်အောင်လို့ခွန်ကြီးတို့ဒါဒီသုံးလေးလေ့လာကြရအောင်နော်နံပါတ်1ဒီရဏဝိဟာရတရား6ပါးနံပါတ်1ကပါလဲအစွန်းနှစ်ပါးကို မလိုက်စားရအောင်အစွန်းနှစ်ပါးကိုမကျင့်လိုက်စားမကျင့်ရအောင်ပေါ့ဗျာဒါတော့ဓမ္မစကြာနဲ့တူပါတယ်နံပါတ်1ဆုံးကစိတ်ကိုလှုပ်လှလထားတာလို့ စိတ်ကိုပျော်စရာအောင်နဲ့ထားတာတို့အဲ့လိုထားနေခြင်းအားလည်းပဲဒါကာမတုခာညာနုယောဂခေါ်တယ်အဲ့လိုအဲ့ဒီအဆုံးကိုလိုက်ရင်ဘာဖြစ်တာလဲဆိုပူလောင်ပူပန်တာတွေပူလောင်တာတွေဒါတွေဖြစ်တတ်တော့ဒီချမ်းသာကိုအကောင်ထင်ပြီးတော့မတင်းနေတော့ထပ်တလဲလဲရှာအထောက်ရပြီးတော့ချမ်းသာတယ်လို့နဲ့မချမ်းသာမှုတွေများတော့နောက်တစ်ခုရှောင်းရမယ်ဆုံးတစ်ခုကတော့ကိုယ်ခန္ဓာကိုကျင့်တဲ့အခါမှာ ပေပန်းမမအထုတ်ပြီးကျင့်တာမျိုးပေါ့အစာမတော်ဖြစ်နေကျင့်တာမျိုးအပူအပူထဲမှာနေပြီးကျင့်တာမျိုးအေးထဲမှာနေပြီးကျင့်တာမျိုးအဲ့လိုမျိုးတွေပေါ့အများကြီးပဲခန္ဓာကိုယ်ကြီးမှာခန္ဓာကိုယ်ကြီးကိုနှိမ့်ဆက်ညင်ပါမယ်ဓမ္မသူ ခန္ဓာကိုယ်တွေမှာရှိတဲ့အတ္တကောင်ဝိညာဉ်ကောင်တွေကမလုံရှားနိုင်အောင်ပေါ့လေအဲဒီလို ပေမမကျင့်လည်းပဲကိုယ်လည်းပေမစိတ်လည်းပေမပြီးတော့ဘာတိညာမှာဖြစ်မလာဘူး အဲကြောင့်ဒါလည်းမှားရင်အကျင့်ဖြစ်တယ်ပေါ့တကယ်ချမ်းသာတဲ့ချမ်းသာအစ်စ်ကိုလိုချင်တော့ခုနဒီအစွန်းနှစ်ပါးကိုရှောင်ကျင်ပြီးတော့အထောရတော့ဗျာကျင်တဲ့ခါကျဒီစွန်းနှစ်ပါးအတိုင်းကျင့်အထောနေတော့ကိုယ်တည်းဘာမှအကျိုးမရှိဘူးဒါကိုအရှင်မြတ်ကအရှင်မြတ်အတွက်ဘုရားဟောသွားတော့အဲဒီမှာဘုန်းကြီးတို့ဒီနင်းဟိုကိုမှတ်စုလေးပါလေးရှင်နဲ့မှတ်ထားပေါ့ဒါကိုဘုန်းကြီးတို့အယုံနှစ်ပါးမလိုက်စား လမ်းသွားမစ္စည်းမအဲ့ဒီအစိုးနှစ်ပါးကိုဖယ်ပြီးတော့မစ္စည်းမပရိပဒမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကို နှစ်သက်တကမ္မတော်အထောနော်စိတ်ကိုလွတ်ထားပြီးတော့လည်းအမထောအောင်အပြောအောင်နဲ့ထားပြီးတော့လည်းအမထောအောင်ပင်မမအစာရည်သာငတ်ခံအပူအေးခံပြီးတော့လည်းအမထောအောင်အဲ့ဒီနှစ်ပါးအဆုံးနှစ်ပါးကိုဖယ်ထားပြီးတော့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီအာနာပါနာအထုတ်ခြင်းမှာအာနာပါနာအထုတ်ဓကမနာအထုတ်ခြင်းမှာဓကမနာအထုတ် မေတ္တာအထုတ်ခြင်းလားမေတ္တာအထုတ်ဘုရားကုံတော်ပွားခြင်းလားပွားလို့ရတယ်ဒီနေ့ဘုန်းကြီးအရင်တော့ကလည်းပြောအရင်တော့ကတုတ်ကိုသိချာမကြည့်မိဒီနေ့မှတုတ်သိချာကြည့်ပြီးတော့ဒီဒီဓမ္မစကြာတုတ်ကအဲ့လောက်ပဲပြောတယ်ဘုန်းကြီးတို့ဒီဩဒရဏတုတ်တို့ဘာလို့ကြားလဲဒီအစွန်းနဲ့ပတ်သက်ပြီးအများကြီးပြောတာနောက်အခုရင်လေးမာကြီးနမကြီးတို့တရားကြီးတို့တင်နန်းသူတင်နန်းသားတွေပြောဖို့အတွက်ခဏကြည့်ပြလိုက်တယ် ရင်တော့ကတော့ဒီတုတ်တွေခဏခဏသင်ပြီးတော့မှတ်မိတုတ်ကတော့ဓမ္မဒါရတာသူမဇ္ဈိမမူလဘာနာတာမှာပါပါတယ်မဇ္ဈိမနိကေအဲ့ဒီမှာတရားအထုတ်တဲ့ခါကျရင်ခုနအစွန်းနှစ်ပါးကိုရှောင်ပြီးတော့မဂ္ဂင်၈ပါးလမ်းစဉ်နဲ့ကျင့်ရတယ်လို့အစွန်းနှစ်ပါးဆိုတာကစိတ်ကိုအပြောအောင်နဲ့မထားဘူးစိတ်ကိုလွတ်လာမထားရဘူးဒါအစွန်းတစ်ခု နောက်စိတ်ကိုတားထိန်ချုပ်တယ်ပေါ့ဗျာမစားပဲမတော့ပဲဘူကံဧကံကျင်ဒါမျိုးလည်းမကျင်အောင်မဲကေရှစ်ပါးလမ်းစဉ်နဲ့ညီအာနာပါနာအထုတ်သို့မဟုတ်တာကမနာအထုတ်ကြာရအထုတ်ပေါ့နောက်တစ်ခုအဲ့ဒီဓမ္မတာတော့ဖွင့်ညာကောင်းမြန်တယ်တရားထုတ်တဲ့ခါကျတော့ဒီလောဘအဆုံးမဖြစ်စေအောင်ဒေါသအဆုံးမဖြစ်စေအောင်လောဘနဲ့အာမထုတ်အောင်ဒေါသနဲ့အာမထုတ်အောင်မဲကေရှစ်ပါးလမ်းစဉ်နဲ့ညီအထုတ်အောင်ဆိုလိုတော့တခါတလေကြာရင် ဒါကြီးပေမှတ်တာပေါ့လေပေမှတ်တဲ့ခါကျတော့ဒီကိုယ်ကဒါကြီးကိုကြော်ခြင်းနဲ့ပျောက်ခြင်းနဲ့ဒါလောဘဆွန်တာအထုံးတယ်အဲ့လိုပေမှတ်တဲ့ခါကျဒါမကြော်ပြန်ဘူးမကြော်ပြန်တော့ဒေါသတွေဖြစ်စိတ်ဓာတ်တွေကျဒါကအဆုံးတစ်ဖက်ပေါ့နော်ဒါကတော့ဘုန်းကြီးတို့ဓမ္မဒါတုတ်မှာအဲ့လိုမိန်သွားတယ်ခုနကမနေ့ကပြောတာတော့ဒါကတော့ဓမ္မစကြာတုတ်ဓမ္မစကြာတုတ်နဲ့အခုဘုန်းကြီးတို့ တုံမှာဟောထားတဲ့အရဏဝိပင်္ဂတရားပထမဆုံးတရားနဲ့အတူတူပဲအခုဘုန်းကြီးတို့ကအလုံးသဘောပြောခြင်းလာတဲ့ခါကျအလုံးလောက်တဲ့ခါကျရင်ဒီလောဘနဲ့လည်းမမှတ်ရဘူးဒေါသနဲ့လည်းမဟုတ်ဒါခဏနာပြောမယ်ဝေဒနာနုပဒနာကြလည်းပြောမယ်မှတ်ထားဖို့ကတခုတည်းမျောပြီးအာမထိုးရဝေဒနာကိုကြောလို့တဲ့စိတ်နဲ့မမှတ်ရသိဖို့ပဲမှတ်ဟောဝေဒနာကြောမယ်ပျောက်ရမယ်ဒီလိုစိတ်ပြန်လောဘနဲ့မှတ်နေအဲ့ဒီနေရာမှားတာဒါအဆုံးရောက်ပါတယ် ဟောအဲ့ဒီလိုမှတ်တဲ့ကတမာရီရလည်းမရတော့မခံနိုင်ဘူးစိတ်ဓာတ်တွေကြဒေါသတွေဖြစ်ငါတရားမှရပါမလားမသိဒီလိုဒေါသနဲ့မှတ်ရင်လည်းပဲဒါမှားတယ်အဲ့ဒီအစွန်းနှစ်ပါးကိုရှောင်ပြီးတော့မဂ္ဂရှပါလမ်းစဉ်နဲ့ကြည့်မှာဆိုပြီးတော့ဘုန်းကြီးတို့ဓမ္မဒါတော့ကအဲ့လိုမိတ်သွားတယ်နော်ဒါလေးမှတ်တာဒါလည်းကောင်းတယ်ပြီးတော့တရားတို့တွေကမှတ်တာပါလောဘလည်းမဖြစ်ပါစေနဲ့ဒေါသလည်းမဖြစ်ပါစေနဲ့ဘာဖြစ်ပါစေညာပဲ မျောလင်းချက်နဲ့အထောက်ဆရာမလို့ဘူးဒီပေါ်မှာမှတ်စိတ်နဲ့အောင်လေကတ်သွားအောင်မယ်ဘုန်းကြီးတို့မှတ်နေဖို့ပဲလောဘနဲ့မျောမှတ်နေအကြောင်းခုနကဆောင်းမုတ်လေးနဲ့ကတ်မှတ်ခြင်းလည်းမှတ်ပေါ့နော်ပရမဇုံဟာကဒီနေ့မှကျတော့အယုံနှစ်ပါးမလိုက်စားလမ်းသွားမစ္စည်းမှာမစိတ်ကိုလွတ်မထားဘဲနဲ့အပြောင်းအောင်နဲ့မထားဘဲနဲ့ဒီဆုံးကိုလည်းမလိုက်စားနဲ့ပင်ပမခက်ခက်ခက်စာရည်သာဖြတ် အပုခံအေခံကျင့်တာမျိုးလည်းမလုပ်နဲ့အဲ့ဒီနှစ်ပါးအစွန်းနှစ်ပါးကိုဖယ်ပြီးတော့မေဇိမလမ်းစဉ်ကျင့်မှာမေဇိမမဂ္ဂရှိပါလမ်းစဉ်နဲ့ညီကျင့်မှာဒါဒီတော့ရအတိပဲနော်ဒီကုရဏဝိပင်ကတော့ရအတိပဲနောက်တစ်ခုဗာမိတ်ပြန်လဲဆိုတော့မြတ်စွာဘုရားမိန့်တာကစိတ်အေးချမ်းသာနေတယ်ခုနလိုတရားကျင့်တဲ့ကအဲ့လိုကျင့်မှလောဘဒေါသဖြစ်အောင်မကျင့်မှဒါတွေကအငြိမ်းချမ်းသာနေလို့ရတယ် နော်ရဏဝိဟာရဆိုတာကိလေသာပူတွေကင်းရှင်းပြီးတော့စိတ်အေးအေးနေရတဲ့နည်းကိုပြောတာခုနောက်တစ်ခုစိတ်အေးချမ်းချမ်းနေခြင်းလို့ရှိရင်ဘုံကြီးပါဝင်ပေါ့လို့ဘယ်လိုနေရမှာလဲဆိုမြောက်ပင်နာတို့ချိုးနေနာတို့ဒါမျိုးမလုပ်အောင်အဲ့ဒီနှမျိုးလို့မသုံးအောင်ဓမ္မလမ်းကြောင်းမြောက်တဲ့ပင်နဲ့ချိုးနေတယ်ဆိုတာပုဂ္ဂလဒိဋ္ဌာနဲ့ပြောတာဓမ္မဒိဋ္ဌာကြာကြာနဲ့ဟောဖို့ပြောဖို့ ဓမ္မလမ်းကြောင်းတိုင်းကပြောဖို့နေဖို့ပေါ့တရားဟောတဲ့အခါဖြစ်ဖြစ်စကားပြောတဲ့အခါဖြစ်ဖြစ်ပုဂ္ဂလဒိဋ္ဌံဥဒိချက်ထားပြီးမပြောအောင်ဓမ္မဒိဋ္ဌံနဲ့ပြောရမယ်ဆိုတော့ပြောတဲ့အခါစကားပြောတာဖြစ်ဖြစ်တရားဟောတာဖြစ်ဖြစ်နှစ်မျိုးမှတ်ထားမယ်နော်ပုဂ္ဂိုလ်ဥဒိပုဂ္ဂိုလ်နာမည်ပြပြောတာကပုဂ္ဂလဒိဋ္ဌံနဲ့ပြောဟောတာဓမ္မဒိဋ္ဌံဆိုတာတရားအကြောင်းအတိတရားအကြောင်းကိုသာဥဒိချက်ထားပြီးပြောတဲ့ဟောတဲ့နည်းပေါ့နှစ်မျိုးရှိတယ် အာဒီပုဗ္ဗာစိတ်ထားကောင်းတယ်ဒီပုဗ္ဗာကိုကျင်တရားကောင်းတယ်အဲ့လိုချီးကျူးလိုက်တာပုဂ္ဂပုဂ္ဂလဒေတာမြင်ပြောတာပုဂ္ဂဥဒီပြောတာဒါမြောက်ပြောတာဟာဒီပုဂ္ဂစိတ်ထားမကောင်းဘူးဒီပုဂ္ဂအကျင့်မကောင်းဘူးဒီပုဂ္ဂလကားပုဂ္ဂပဲအဲ့လိုပုဂ္ဂပြောသူ့ကိုချိုးနှိမ်ပြောတယ်နှိမ်ချပြောတယ်အဲ့လိုပုဂ္ဂလဒေတာနဲ့ဟောမယ်ပြောမယ်ဆိုရင်တော့ပြဿနာတက်တာပေါ့ယောက်ခါတဲ့ပုဂ္ဂလည်းပဲကြိုက်မှာ အဲအဲ့ဒီကနေသူကနေပြန်ပဲပြန်ပြောဆိုကိုဆင်းရဲစိတ်ဆင်းရဲတွေဖြစ်တာလေဒါကြောင့်မို့ပြောမယ်ဆိုမယ်ဘုန်းကြီးတို့တရားဟောမယ်ဆိုရင်လည်းဘုန်းကြီးတို့တွေကိုယ်တိုင်ကအဲ့ဒီလိုကိုမဖြစ်သေးပါဘူးဒါကြောင့်ဘုန်းကြီးရှင်မြတ်ကြီးကတော့အဲ့လိုနေသွားတဲ့အတွက်အေးတည်းလည်းရတယ်တကယ်ကို အပူပင်နဲ့กินပြီးတော့အေးချမ်းသာနေနိုင်တာပေါ့နော်ဓမ္မဒိဋ္ဌာကြကြဘယ်လိုပြောရမလဲဘယ်လိုနေရမလဲဒါနပြုတာကောင်းတယ်လူရဒါနကောင်းတယ် ကိုကျင်တရားတွေပြီးဆောင်လို့ဒါလည်းကောင်းတာပဲမိဘလိုကြွေးတာကောင်းတယ်တရားမပြတ်တဲ့နီးနဲ့နေတာမျိုးထိုင်တာမျိုးဟာဒါကြီးပွားကြောင်းပဲဒါမင်္ဂလာတရားတွေပဲဓမ္မဥတီပြီးပြောတာပေါ့လေတစ်ဖက်တော့မြောက်ပင်လာလည်းမဟုတ်ချိုးနေပြောတာလည်းမဟုတ်အဲ့ဒီလိုပြောဆိုတာမျိုးကိုဓမ္မဒိဋ္ဌံကြာကြာပြောဆိုတော့ဟောဒီပုဂ္ဂိုလ်တရားဟောဒီလိုပုဂ္ဂိုလ်မဲ့ပြောမယ်နော် တရားတွေအနှစ်သာရရှိလိုက်တာစာကြည့်လို့ဓမ္မဒိဋ္ဌံကြကြပြောတတ်တဲ့ပုဂ္ဂိုလ်ဟောတတ်တဲ့ပုဂ္ဂိုလ်ကြတော့ဒုက္ခမီဒီယာမဖြစ်နိုင်ကိုယ်ပင်မမှုစိတ်ပင်မမှုလည်းမဖြစ်နိုင်ဘူးဒါကြောင့်နေ့စဉ်နေ့တိုင်းဘုန်းကြီးတို့တွေစိတ်အေးချမ်းသာ နေခြင်းချင်းတယောက်နဲ့တယောက်စကားပြောတဲ့အခါမှာပုဂ္ဂလဒိဋ္ဌံမြောက်တာပင်တာတွေချိုးနေတာတွေနှိမ်ချတာတွေဒါနဲ့ရှောင်းမယ်နော်တရားလမ်းကြောင်းတာပြောကြဟောကြရေးကြရင်ကောင်းတော့ ရှင်သူဝရိယဒီနီးတန်တစ်သက်လုံးကျင့်သွားတာကျင့်သွားတဲ့တဲ့ဒါကြောင့်အရဏဝိဟာရီဆိုအေရတဲ့ဘွဲရဒါကြောင့်ဘုန်းကြီးတို့လည်းဒီရှင်မြတ်ကြီးလိုအတိအကျမကျင့်နိုင်တော့မှအတုလိုက်ပြီးကျင့်နိုင်တော့နောက်တစ်ခုဒါဆောင်းကိုလေးမှတ်ခြင်းမှတ်တာမမြောက်မစားမနှိမ်ညာတရားဟောဖို့ပြစကားပြောလေကြပါနော်မမြောက်မစားမနှိမ်ညာတရားဟောဖို့ပြတာဘုန်းကြီးတွေအတွက် လူတွေအတွက်မမြောက်မဆမနေညာစကားပြောလေကြနော်စကားပြောဆိုတဲ့အခါမှာဆက်ဆံတဲ့အခါမှာနေချတာမျိုးမြောက်ပင်တာမျိုးမပြောပါနဲ့အဲ့လိုပြောသွားရင်တော့ကိုယ့်အတွက်လည်းအကျိုးမရှိဘူးသူ့အတွက်လည်းအကျိုးမရှိဘူးငြိမ်းချမ်းသာတဲ့နေဖို့မလွယ်ဘူးပေါ့ဟုတ်လားလို့ဒီဆုံးနှစ်ပါးကိုရှောင်ခြင်းဒီဒီမြောက်ပေးတာတော့မြောက်ပြောတာတော့နှိမ်ပြောတာတော့ရှောင်ခြင်းပြီးပြောရင်တော့ကို အေးချမ်းချမ်းနဲ့နေနိုင်ပါလေနောက်တစ်ခုဗဟိတဒုက္ခကိုပယ်ပြီးအစ္ဆတဒုက္ခကိုပွားများမယ်အဲချမ်းသာနှမျိုးပေါ့နော်အပြင်မဲ့ချမ်းသာ ကိုယ်ရင်းချမ်းသာဒီလိုပဲပြောရအောင် အစ္ဆဒချမ်းသာဗိဒချမ်းသာအစ္ဆဒချမ်းသာတော့သူတို့ကောင်းတရားတွေကျင့်တယ်ပေါ့ဗျာဒီနေ့ဘုန်းကြီးတို့တွေမနေ့ကလည်းကျင့်ညာညနေလည်းကျင့်ညာနောက်နေ့လည်းကိုယ့်ဟာကိုယ်အချိန်ရသလိုကျင့်ညာတော့အဲ့လိုကျင့်တဲ့အခါကျတော့ကိုယ်တွေမှာဒီစိတ်လေးနဲ့မဆိတ်လေးအောင်နဲ့ကတ်သွားပြီသုံးဖို့ပြောတယ်ဆိုတဲ့ကဗျာကိုဘုန်းကြီးတရားပြောတယ်တတိလေးကပြောမယ်အလုံးလုံးတဲ့တတိလေးကဘေးအာရုံနဲ့မရောက်တော့ဗျာဘေးအတွေးတွေဝင်မလာတကယ်ထိုင်တဲ့ကမဆိတ်အောင်နဲ့ကတ်သွားတကယ်ကို ချမ်းသာရတာဒါအစ္ဆဒချမ်းသာလို့ခေါ်တယ်။မဉ္ဇဉ်ဘုံဉ္ဇဉ်ရသွားရင်တော့အတိုင်းတိုင်းလုံးပေါ့ဗျာ။စိတ်တည်ငြိုံတဲ့ကိုတည်ငြိမ်ချမ်းသာမှအတော်ကောင်းတာလေ။ဒါအစ္ဆဒချမ်းသာ။ဗိဓာချမ်းသာဆိုအပြင်းအာယုန်နေပေါ့ဗျာ။ Facebook တွေကြည့်မယ်။နော် Facebook တွေပို့မယ်။အသတင်းတွေနားထောင်မယ်။အစာကြီးလို့ချမ်းသာတယ်လို့ချမ်းသာတဲ့ရောင်ရောင်ထင်ရတော့ိုးစိတ်ဆင်းရဲကြတယ်တခြင်းတွေနားတော်မယ်ရုပ်ရှင်တွေကြည့်မယ်အစာကြီးလို့ပေါ့ စားတော့စရာအောင်နေမျိုးစုံ ချက်စားမယ်အနံမျိုးစုံနဲ့သုံးမယ်ပစ္စည်းပစ္စည်းတွေတခုတခုသုံးမယ်ဒါဗိဓာချမ်းသာလို့ခေါ်ပါတယ်အဲဗိဓာချမ်းသာတော့ခဏတပြုတ်တော့ချမ်းသာတော့ဗျာဘုလိုဒီစားတော့ပဲကြည်လေဒီစားစရာကြီးနေတိုင်းစားခြင်းမစားခြင်းတော့အဲချမ်းသာစင်ပေါ့နော်အဲ့ဒါမျိုးပေါ့အနံတခုနေတိုင်းရှူနေဒါကြီးတဲ့ ယူနေရင်လည်းသူကမကြိုက်ဘူးဒါမျိုးဖြစ်တော့ဒါကြောင့်မို့တကယ်စိတ်အေးချမ်းခြင်းရင်ဗိဒဒုက္ခကိုမရှာပါနဲ့အစ္ဆဒဒုက္ခကိုရှာပါအစ္ဆဒဒုက္ခရအောင်လုပ်ပါအစ္ဆဒဒုက္ခကိုကိုယ်တဏ္ဍာမှာမြဲလောင်ခိုင်းလောင်ဘုန်းကြီးတို့ဒီအမြဲမပြတ်တရားထုတ်ပြရမယ်အဲ့လိုအထုတ်နေရင်ဒီမဆိတ်လေးအာုံနဲ့ကတ်သွားရင်နော်ဘုန်းကြီးတို့ဒီနည်းနည်းကနည်းနည်းလောဘဒေါသတွေငြိမ့်တာပဲအပူတွေငြိမ့်တာပဲ များများကိုင်းတော့များများငြိမ့်တာပေါ့ဗျာမညံဖုံညာရလောင်ကတ်သွားရင်တော့အဲ့ဒါတော့တော့ဝငြိမ့်ပါတော့ဘာဖြစ်ဖြစ်ခုဘုန်းကြီးတို့တွေမဆင်းနဲ့အာကလေးကိုက်တဲ့ခန္ဓာကိုက်နေကတ်နေတဲ့ခိုက်တန်းလေးကိုယ့်ကိုပြန်ကြည့်လိုက်ဗျတော်တော်ငြိမ့်တာတော်တော်အေးတာဒီလိုထိုင်ဒါကြောင့်ဒုတိယတတိယကဒုက္ခနှစ်ပါးညာပိုင်းခြားပွားများဣစန္တာနော်အပြင်ချမ်းသာအတွင်ချမ်းသာပေါ့ အစ္ဆဒဒုက္ခဖိဒဒုက္ခနှမျိုးရှိတယ်အဲ့ဒီမှာကိုကအစ္ဆဒဒုက္ခဖြစ်အောင်တရားအထုတ်ပါပွားများပါနေထိုင်ပါဒါလေးလည်းကောင်းတယ်နော်ဒါလေးလည်းဘုန်းကြီးတို့နေလို့ထိုင်လို့ရတယ်အဲကြောင့်နောက်တစ်ခုကတော့မှန်ကန်ပြီးအကျိုးရှိမှပြောဆိုပါလူလူစိတ်အေးချမ်းသာနေတဲ့နေလိုတဲ့ပုံကွာပါလေလူတယောက်အကြောင်းမှာ သူ့ရဲ့မျက်ကွယ်မှလည်းမပြောအောင်မျက်နှာချင်းဆိုင်တဲ့ကမှလည်းမပြောအောင်ကြံထမ်းတဲ့ရိုင်းဆိုင်တဲ့အမျိုးတွေဘယ်တော့မှမပြောနော်ဒါမျိုးတွေမှန်ကန်ပြီးအကျိုးရမမှန်တာတွေမပြောနဲ့အကျိုးမရှိမပြောနဲ့အပြောနည်းတွေကတော့အများကြီးပေါ့ဗျာဘုန်းကြီးတို့တကယ်တကယ်ကြားရင်ဒီထဲမှာတော့အဲ့လောက်ပဲပြောတော့ဟိုတကယ်တကယ်ကြားတခြားသုတ်တန်တွေမှာကြားအများကြီးဟောပါတယ်နော်မျက်မှောက်မှာဖြစ်ဖြစ်မျက်ကွယ်မှာပဲဖြစ်ဖြစ်သူ့ရဲ့မကောင်းကြောင်းတွေမပြောနဲ့တကယ်ကို အကျိုးရှိတဲ့စကားမှန်ကန်တဲ့စကားအဲ့ဒါမျိုးပြောပါမျက်မှောက်မျက်ွယ်ဤနဲ့တွင်ဆိုဝယ်တိတလမျက်မှောက်မှာပြမျက်ွယ်နဲ့သူအပြစ်တွေသူအတေးတွေပြောနေရင်အကျိုးလည်းမရှိဘူးမှန်လည်းမမှန်ဘူးဘာမှအတေးပဲမရှိဘူးဒါတော့စကားပြောမှုနဲ့ပတ်သက်တယ်နော်ဒါလေးနဲ့ပတ်သက်ဘုန်းကြီးခဏခဏပြောဘူးတဲ့ခုတော့မပြောဘူးတော့ကြားနေဒါလေးနည်းနည်းထပ်ပြောမယ်ဘုန်းကြီးတို့ဘာစဉ်းစားကြရတစ်ချက်ရှိလဲဆို ၅ပါးသီလထဲမှာပေါ့နော်ဒါကလေးတွေကိုဘုန်းကြီးများစွာမြင်ပြောပါ၅ပါးသီလထဲမှာဘာပါလဲမုဒဝါဒဝေရမုဏိတိခပဒံသမารိယာမိမုဒဝါဒရဲ့အဓိပ္ပာယ်ကလည်းမမှန်တာမပြောရဘူးမမှန်တာမပြောရဘူးဆိုမှန်တာပြောမယ်မှန်တာပြောရင်ကြိုက်လားဆိုတော့ဒါမေးစရာရှိတာပေါ့နော်မှန်တာပြောရင်မကြိုက်ဘူးဗျနော်အဲတခါလေးတွေမင်းကလေးတွေကလေးတွေစားပါမင်းကလေးတယောက်မကြင်သူ့မလာဘူးပြောဘယ်ကြိုက်မှာ အဲ့ဒါမျိုးပေါ့ဟောဒီဘုတ်ကစိတ်ဓာတ်ညှလိုက်တာပြောကြည့်ပါလားဘယ်ကြိုက်မလဲအဲ့ဒီဘုတ်ကမညှသူကသူညှနာညှနာအဲမင်းကလည်းပြောကကြားလိုက်တာလည်းမကြိုက်ဘူးဒါမျိုးမှန်တာပြောရင်လည်းမကြိုက်ဘူးဒီတော့ဒီမှာစဉ်းစားစရာရှိတာကဘုရားကတိုက်မိတာဉာဏ်ရလို့ဒီ၅ပါးသီလတွေဟောတာလေအခုတကယ်လိုက်တာကျင့်သုံးကြည့်တဲ့အခါကျရင်အဲအများမကြိုက်ပဲဖြစ်နေတယ်အဲတော့မုသာဝါဒမမှန်တာမပြောရဘူးဆိုတော့ဘယ်လိုတော့ အဲ့လိုမျိုးမေးစရာရှိတာပေါ့တကယ်တကယ်ကြတော့အဲ့ဒီ၅ပါးသီလလောက်တင်သွားကြည့်လို့အဲ့လိုအဓိပ္ပာယ်ပဲထွက်တယ်ဗျတခြားနေရာမှာじゃဘုရားတခြားတုတ်တာနေခြားနေရာမှာじゃတိကျဟောတာအဲ့ဒါမျိုးတွေလေ့လာဖို့ရည်ကြီးအဲ့ဒီစကားပြောတဲ့အခါကျတော့ဒီမဟုတ်တာမမှန်တာအကျိုးမရှိတာပြောရင်တော့ဘယ်သူမှသူအထင်မကြီးမလေးစားဘူးပေါ့ဗျာရန်လိုတဲ့ရန်တိုက်တဲ့စကားတွေကြံကြံထန်းထန်းတွေပြောမယ်အကျိုးမရှိတာတွေပြောမယ်ဘယ်သူမှအထင်မကြီး ဒါကမဖြစ်မနေပြောရတာဘုန်းကြီးတို့လည်းခုတရားဟောတယ်တရားပြတယ်ဆိုစကားပြောတာပဲဓမ္မကြီးတို့တရားကြီးတွေလည်းဒီတိုင်းပဲမိသားစုနဲ့ပဲဖြစ်ဖြစ်ပေါင်းရင်းနဲ့ဖြစ်ဖြစ်ပြောနေရမှာမပြောလို့မှမရတော့လူတဲ့နေတော့ဘုန်းကြီးတို့တောင်ကင်းလို့မရတရားကြီးတို့ဓမ္မကြီးတို့ဆိုအထူးပြောစရာမလိုအဲတော့ပြောတဲ့အခါမှာဟုတ်မှန်တဲ့စကားပြောမယ်အကျိုးရှိတဲ့စကားပြောမယ်တယောက်နဲ့တယောက်ချစ်ခင်တဲ့ညီညွတ်တဲ့စကားပြောမယ်ရန်လိုတဲ့စကားမပြောဘူးเนาะ တိမ်တိမ်မွေ့မွေ့ချိုချိုတာတာနုနုညံ့ညံ့မြုံနေဆိုအကုန်လုံးကကြည်ညိုကြတာလေးစားကြတယ်ချစ်ခင်ကြတော့ဗောဗျာဒါကြောင့်မို့တုတ်တုတ်မှကြဘုရားတိုင်းရဟောတာစကားပြောတဲ့ခါကျချက်ချင်းကြီးမပြောရဘူးစင်ကြင်ပြီးပြောရမယ်နံပါတ်1ဘာစင်ကြင်ရမလဲကိုပြောတဲ့စကားကိုပြောမဲ့စကားဟုတ်မဟုတ် မှန်မမှန်နံပါတ်1စဉ်းစားပါဟုတ်ပြီမမီ ပြောဆိုခွင့်ရှိတယ်ပြောရမယ်လို့တော့မလာသေးဘူးနော်နံပါတ်1ဘုန်းကြီးတို့စကားတစ်ခုပြမဲ့ကြရင် ဟုတ်မို့မှန်မှန်မှန်စဉ်းစားပါဟုတ်ပြီမှန်ပြီဆိုရင်တော့ပြောဆိုခွင့်ရှိတယ်လို့ဒီလိုအမေမှတ်ထားပြောဆိုခွင့်ရှိတဲ့ဟုတ်မှန်တဲ့စကားကိုပြောပြောရတော့မလားဆိုပြောရတော့မလားဆိုတဲ့အခါကျတော့ဘုရားနောက်တစ်ချက်စဉ်းစားခဲ့တယ်ဒီဟုတ်မှန်တဲ့စကားဟာ အကျိုးရှိမရှိဒါစဉ်းစားကြမှာဟုတ်မှမြအကျိုးရှိမှပြောရမယ်ကျိုးမရှိမပြောဒီမှာတော့ဘုန်းကြီးတို့ဗာထခွဲကြလဲဆိုတချို့စကားကျိုးရှိတဲ့တိုင်မှာ၄မျိုးလောက်ခွဲရတယ်ကျိုးကသူများကျိုးရှိတယ်ကိုကျိုးမရှိဘူးကျိုးကသူများကျိုးကိုကျိုးမရှိဘူးသူများကျိုးရှိတယ်နော်တချို့ကြကိုကျိုးတာရှိတယ်သူများကျိုးမရှိဘူးချို့ကြသူများကျိုးကိုကျိုးနှစ်ခုလုံးရှိတယ်ချို့ကြသူများကျိုးကိုကျိုးနှစ်ခုလုံးမရှိဘူး လေးခုပါပဲနော်သူများကျိုးရှိတယ်ကိုကျိုးမရှိကိုကျိုးရှိတယ်သူများကျိုးမရှိဘူးသူများကျိုးကိုကျိုးနှစ်ဦးလုံးရှိတယ်သူများကျိုးကိုကျိုးနှစ်ဦးလုံးမရှိဘူးအဲ့လိုလေးမျိုးရှိတယ်အများကျိုးတော့ရှိတယ်ကိုကျိုးမရှိဘူးဟုတ်မှန်တယ်ဒီစကားမျိုးပြောရမလားပြောရမယ်နော်အများကျိုးရှိတယ်ဥမာဓမ္မကြီးတို့ဒကာကြီးတို့သားလေးတွေသမီးတွေရှိတယ်ဘုန်းကြီးတို့တွေလည်းတပည့်တွေရှိတော့သူတို့အတွက်ကျိုးရှိမယ်ဆိုပြောရမယ်နော် ဒါပေမဲ့သူတို့ကတော့နားမလည်ကိုယ့်အတွက်မုံပတ်တင်တော့သူတို့အတွက်ကြိုးရှိပဲမှန်လဲမှန်တယ်ကြိုးရှိပြောဒါကြောင့်ဘုန်းကြီးတို့မစိမ့်တဲ့တည်းဆရာတော်ပြန်တော်မူသွားပါဆရာတော်ဥဒ္ဒဇာဓမ္မတန်ခါ၃အောင်လောက်အုပ်ချုပ်တဲ့ခါမှာဗာမိတ်နေဆိုမင်းတို့လိန်မာဖို့ငါမိုက်ပြမယ်ဆိုတဲ့စကားလုံးလေးသုံးတော့သာသမီနဲ့ပတ်သက်ဘုန်းကြီးတို့တကားလေးကြအမုန်းခံပြောရတယ်တပည့်နဲ့ပတ်သက်ပြီးဆရာသမားတွေကမုန်းခံပြောရတယ်တို့တော့မကြိုက်ဘူးပေါ့ နောက်နားလေတန်နေကြမှသူကသဘောကျပါတယ်အဲ့လိုမျိုးအဲ့တော့ကိုကြိုးမရှိပေမဲ့အများကြိုးရှိမယ်ဆိုရင် မှန်မယ်ဆိုရင် ပြောရပါတယ်ပြောတဲ့နော်နောက်တစ်ခုကတော့အများကြိုးမရှိဘူးကိုကြိုးရှိတယ်ဒီလိုစကားပြောရမလားမှန်နေမယ်ဆိုရင်ပြောရမလားလဲအမျိုးမပြောရပါဘူးဘာဖြစ်လို့လဲဆိုတော့အများကြိုးမရှိရင်ကိုကြိုးတော့ရှိတယ်မှန်လဲမှန်တယ်လူကဘယ်လိုဖြစ်လား နော်၎င်းပုဂ္ဂိုလ်ကသူကျိုးလောက်တင်သူကြည့်ပြောတော့၎င်းဘုံကြီးကသူကျိုးသူကြည့်တော့ပဲကျန်တဲ့အများကြီးနည်းနည်းမှမကြည့်ဘူးဒါမျိုးတွေဖြစ်တာအပြစ်တင်ခံတယ်ဝေဖန်ခံအဲကြောင့်ကိုကျိုးရှိတဲ့စကားအများကြီးမရှိ ကိုကျိုးလောက်တင်ရှိတဲ့စကားမှန်ပေမဲ့လို့လည်းမပြောနိုင်ဘူးအများကြီးလည်းရှိမယ်ကိုကျိုးလည်းရှိမယ်ဟုတ်မှန်မယ်ဆိုတာပြောနိုင်ပါတယ်အများကြီးလည်းမရှိကိုကျိုးလည်းမရှိဘူးဟုတ်မှန်မယ်ဆိုပေမဲ့လည်းမပြောရဘူးပေါ့ဗျာ ဒါပေမဲ့လို့ဘုန်းကြီးတို့ကိုယ့်ကိုပြန်သုံးသပ်အာမရာလံသုံးသပ်ကြည့်နော်အများကျိုးမရှိကိုကျိုးမရှိတဲ့စကားတွေနဲ့အချိန်ကုန်ကြတာများပါတယ်ဗျအဲ့ဒါတွေဘုန်းကြီးတို့သတိပေးခြင်းလို့ဒီတရားလေးထပ်ပြောတော့အဲ့တော့နံပါတ်1စကားတစ်ခုမဲ့စကားတစ်ခုပြောမဲ့ကြရင် ဟုတ်မဟုတ် မှန်မှန်မှန်စဉ်းစားပါနံပါတ်2ဟုတ်မှန်တဲ့စကားကိုအကျိုးရှိမရှိထပ်ပြီးစဉ်းစားပါ မှန်တိုင်းမပြောရသေးဘူးအကျိုးရှိတိုင်းပြောရမလားဆိုတော့အကျိုးရှိတာကတော့ကစကား၄မျိုးရှိတယ်နှစ်မျိုးပဲပြောခွင့်ရှိတယ်ညာကျိုးရှိတယ်ကိုကျိုးမရှိဘူးညာကျိုးရှိတယ်ကိုကျိုးလည်းရှိတယ်မှန်တယ်ဒီလိုစကားမျိုးပဲတော့ဖုံးမှန်ပြီးကျိုးရှိပြီးရှင်ပြပြောရတော့မလားဆိုတော့ပြောတဲ့နေရာပြောတဲ့အချိန်လည်းကြည်ပြီးပြောရပါတယ်အချိန်မကြဘဲနဲ့သွားပြောရင်လည်းဟိုကလက်မခံဘူးအချိန်ကာလကြည်ရတယ် အချိန်ကာလဆိုတော့ဘယ်လိုလဲဆိုတော့ဒါဘုန်းကြီးတို့ဘုန်းကြီးချင်းချင်းလည်းကြည်ရပါတယ်ဒကာကြီးတို့ဓမ္မကြီးတို့မိသားစုချင်းချင်းပါဝင်ခြင်းပဲဖြစ်အချိန်ကာလကြီးအချိန်မကြာသေးပဲနဲ့သွားပြောရင်လက်မခံဘူးအချိန်ဆိုတာဘာလဲဆိုတော့ तू ကစေးလေးဖြစ်တဲ့အချိန်တို့ तू လက်ခံနိုင်တဲ့အချိန်စိတ်အေးနေမှဒေါသဖြစ်နေလက်ခံမှုခက်တယ်သိစိတ်ထက်တန်နေလည်းလက်ခံမှုခက်တယ်အချိန်လေးကြည့်ပြီးတော့အချိန်ကာလလေးကြည့်ပြီးပြောလို့ရင် तू လက်ခံနော်ဒီတစ်ချက်လဲ လုံတာပေါ့အချိန်ကာလအဲ့လိုစိတ်ဆိုးနေတဲ့ချိန်ပြောမယ်စိတ်ပြတ်နေတဲ့ချိန်ပြောမယ်ငိုကြွေးနေတဲ့ချိန်ပြောမယ်မလွယ်ဘူးပြန်လက်ခံဘူးတော့ဘုန်းကြီးတို့နိုင်ငံကရှေးလူကြီးသူမတွေပြောတာပေါ့ဗျာစာပြီးတော့မပါပါဘူးခီးပြန်ခီးသွားလို့ပင်မလာဥပဗမာပြည်သွားတယ်ပင်မလာတယ်ဘလောက်ဟိုမန္တာကြိုးရှိလို့တတို့တို့လာပြောနေရအိတ်ချင်နေပြီပင်မနေပြီဘယ်လက်ခံနိုင်ဒါမျိုးတော့အေးမဝတဲ့ချိန် ဒါမျိုးတွေပြောရင်လည်းမလွယ်ဘူးအိယာနိုးစားခြင်းဒါမျိုးတွေမပြောရဘူးလို့ဆိုပါတယ်အဲ့တော့ပြောတဲ့ခြင်းကတော့သူကစိတ်ကြည်လင်းနေတဲ့ခြင်းစိတ်အေးချမ်းနေတဲ့ခြင်းနော်လက်ခံနိုင်တဲ့ခြင်းမျိုးပေါ့ဒီလိုခြင်းမျိုးတွေရွေးပြောပါနောက်ကာလဒေတာနေရာဒေတာလည်းကြည့်ပြောရတယ်ဒီနေရာမှာကိုပြောမယ့်နေရာဟုတ်လားမဟုတ်လားဒါလည်းကြည့်ရတယ်နော် တော်တော်များများပေါ့ဘုန်းကြီးတို့လူမျိုးတွေမှာ ဖြစ်တတ်တာငါလူကြီးပဲဆိုဝင်ဝင်ပြောတယ်ကိုပြောမယ့်နေရာမဟုတ်ရင်မလွယ်ဘူးကြောင့်ပြောလို့လက်မခံတာဥပမာဆိုတော့တရားစခန်းဝင်ရင်ဘုန်းကြီးကုကုတပညာလေးထောက်ပြီးတော့ပြောဥပါတယ်ယောဂီကစကားပြောလို့ရင်ဒီဒီစကားပြောတော့9မိနစ်လောက်ပြောတဏှာကြီးတော့ဒါကြီးပဲပြန်ပေါင်းတာဘာမှကိုမှတ်လို့မရအဲသူကတရားစခန်းတစ်ခုသွားတယ် သွားတဲ့အခါကျတော့ကိုယ်အရင်ရောက်တဲ့ယောဂီတွေတွေ့တယ်စကားပြောနေကြတယ်ကိုကယောဂီဆိုတာစကားမပြောအောင်ပါညာသွားပြောရင်ကိုကပြန်ပက်မှာရှင်းတော့ပါဆိုင်လို့လေအစာကြီးပေါ့သူကဒီမှာယောဂီထိန်လည်းမဟုတ်ဘူးကမ္မဋ္ဌာန်းဆရာလည်းမဟုတ်ဘူးယောဂီဆောက်ရှောက်လည်းမဟုတ်ဘူးဆိုတော့တစ်ဖက်ကလည်းမခံနိုင်အကြောင်းကိုပြောတဲ့နေရာမျိုးပြောပေါ့ဗျာကိုကဒီနေရာတော့ငါပြောလို့မရဘူးငါပြောမယ့်နေရာလည်းမဟုတ်ဘူးဆိုဘလောက်မှန်လို့နေတယ်ဘလောက်အကျိုးရှိလို့နေတယ် မပြောဘဲနေတာကောင်းတာပဲနော်ဒါတော့ပါတာပါနံပါတ်1စကားတစ်ခုပြောမဲ့ကြရင်မှန်မှန်မှန်ဟောမဟုတ်စဉ်းစားပါနံပါတ်2အဲ့ဒီဟုတ်မှန်တဲ့စကားထပ်စဉ်းစားပါအကျိုးရှိမရှိဟုတ်မှန်ပြီအကျိုးရှိပြောရမလားဆိုတော့ကပြောတဲ့အချိန်ပြောတဲ့နေရာဟုတ်မဟုတ်ထပ်စဉ်းစားပါအဲ့တော့ပြောတဲ့အဟုတ်မှန်ပြီအကျိုးရှိပြီပြောတဲ့နေရာပြောတဲ့အချိန်လည်းဟုတ်ပြီဆိုရင်ပြောရမလား ကိုပြောတဲ့စကားဟာမေတ္တာစေနာနဲ့ပြောသလားမေတ္တာစေနာမပါဘဲနဲ့ချိုးရမာနနဲ့ပြောတာမျိုးချိုးကြအိတာမေရှိယနဲ့ပြောတာမျိုးဒါမျိုးတွေဖြစ်တတ်တယ်မေတ္တာစေနာမပါဘဲနဲ့ပြောသလားဘောကိုပြန်ပြီးတော့စဉ်းစားပြောပြီဆိုမေတ္တာစေနာနဲ့ပြောပေါ့မေတ္တာစေနာနဲ့ပြောမှတစ်ခါကလည်းလက်ခံတယ်မေတ္တာစေနာမပါဘဲနဲ့နှိမ်လို့တဲ့သဘောနဲ့ပြောမယ် မာနနဲ့ပြောမယ်အိတ်တာမရှိရသဘောနဲ့ပြောမယ်တစ်ဖက်ကတိသွားရင်တော့ဘယ်တော့မှလက်မခံတော့ဘူးဗျအဲ့ဒါကြောင့်အဲ့လိုစိတ်ထားတွေမကောင်းတဲ့စိတ်ထားတွေဒေါသစိတ်ထားတွေနဲ့ပြောမယ်ဆိုရင်လည်းလက်မခံအဲ့ဒါလည်းသတိထားမယ်ဟုတ်ပါမယ်ကြိုးရှိမယ်ပြောတဲ့နေရာပြောတဲ့ချိန်လည်းဟုတ်ပြီနောက်တစ်ခုကပါလေမေတ္တာစိတ်နဲ့ပြောသလားဒေါသစိတ်နဲ့ပြောသလားဒါစဉ်းစားမေတ္တာစိတ်နဲ့ပြောနေအောင်ကြိုးစားပါပြီးတော့ဟုတ်မှမီကြိုးရှိပြီ ပြီးတော့ပြောသင့်တဲ့နေရာပြောသင့်တဲ့အချိန်လည်းဖြစ်ပြီးပြီးတော့ကိုကမေတ္တာစိတ်နဲ့လည်းပြောနိုင်ပြီဆိုပြောရမလားနောက်တစ်ချက်ပါဠိလိုတဏ္ဍပရုဒလို့ခေါ်ပါတယ်ကိုပြောတဲ့စကားနူးနူးညံ့ညံ့တိမ်တိမ်မွေ့မွေ့ချိုချိုသားသားရှိသလားကြံ့ကြံ့ဌာနမာမာဌာနရမ်းရမ်းဆိုင်ဆိုင်ဖြစ်နေသလားကိုကကိုပြန်ပြီးစဉ်းစားပါဗျာစဉ်းစားဆင်ញင်ကြည့်ပြီးတယ်ဗျာကိုပြောတဲ့ဟာကနူးညံ့သလားတိမ်မွေ့သလားယဉ်ကျေးသလား မှာဘုရားကတော့နုနုညံ့ညံ့တိတ်နေမှုအရင်ကြီးကြီးပြောဖို့ပဲအဲ့ဒီမှာဘုန်းကြီးတို့နိုင်ငံမှာဗာလေးတွေ့ရတယ်ဆိုလူကြီးတွေပေါ့ဗျာလူကြီးကပြောရင်ကရုဏာဒေါသနဲ့ပြောတယ်တို့ဗာလို့နဲ့ကာပါပေးတာဘုရားကတော့အဲ့လိုဟောတာတဏှာမှရှိဘူးရလူကြီးကပြောပြောလူငယ်ကပြောပြောဗာပြောတယ်လူနုညံ့ညံ့ချိုချိုတာတာတိတ်နေမှုကြီးပြောရမယ်ဘုန်းကြီးလည်းဒီကလေးဒီကရုပ်ဓမ္မကြီးတော့မြင်မမြင်ပါဘူးဘုန်းကြီးတို့ဘာသာရေးကောင်းဆောင်ပိုင်းပုံကိုယ်ကြီးအများကြီးတွေ့ရတယ်ချိုးဆရာတော်ကြီး သူတို့ရှောင်းရင်နူးညံ့ညံ့ချိုးသားသားရှောင်းမှကြိုက်တာသူတို့ကများကြစူဟန်ကောင်းပါနဲ့ဒါမျိုးတွေပေါ့တော်တော်လေးကိုအစင်မချောပါဗျာဘုန်းကြီးတို့ဘာသာရေးကောင်းဆောင်နေအားနည်းချက်တွေဖြစ်တော့ဒါကတော့ဘုန်းကြီးတို့ခေါင်းဆောင်မိဘဖြစ်ဖြစ်ဘာသာရေးကောင်းဆောင်ဖြစ်ဖြစ်တတိထားစရာချက်ပေါ့နော်အဲ့တော့ဒီအင်္ဂါ၅ချက်နဲ့ပြည့်စုံပြောနိုင်တော့ဒါမုတ္တဝါဒသိက္ခာပုဂ္ဂိုလ်ကလုံနာပါဗျာ ဘုံမမှန်တာတော့အကျိုးဘုံမမှန်တာပြောရုံတော့ရှောင်ကျင်ရမှာမဟုတ်ဘူးနော်ခုနဒီချက်၅ချက်နဲ့ပြည့်စုံပြောင်းပြောင်းပြောင်းနံပါတ်1ကပါလေမှန်မှန်မှန်စဉ်းစားပါနံပါတ်1ကကြိုးရှိမရှိစဉ်းစားပါနံပါတ်3ကပြောတဲ့နေရာပြောတဲ့အချိန်ဟုတ်မဟုတ်စဉ်းစားပါနံပါတ်4ကကိုပြောတဲ့စကားမေတ္တာနဲ့ပြောသလားဒေါသနဲ့ပြောမေတ္တာပါမပါဘူးဗျာဒါလေးကြည့်ပေါ့ နံပါတ်5ကကျတော့မေတ္တာစိတ်နိုင်နဲ့ပြောတာမှန်ပေမဲ့လို့လူလူညာညာချိုချိုတာတာတိတ်နေမှုရင်ကြီးရင်းနဲ့ပြောသလားကြံ့ကြံ့ဌာနမာမာဌာနရိုင်းဆိုင်ပြောနေလားဒါလည်းသတိထားတယ်လူလူညာညာချိုချိုတာတာတိတ်နေမှုနဲ့ပြောနေအောင်ချိုးစားပါဒါဘုန်းကြီးတို့ရဲ့ဘာသာအရစကားပြောနေပါတယ်နော်အဲရောက်ခုနကတုံမှာတော့ မှန်ကန်အကျိုးရှိတာလို့မျက်မှောက်မျက်ွယ်မှာမှန်ကန်အကျိုးရှိတာကိုပြောဆိုရမယ်ဒီလောက်ပဲမိတ်သွားတယ်နော်တကယ်ကြအဲ့ဒီ၅မျိုးလုံးပြောနိုင်ရင်တော့ဒါပိုကောင်းတာပေါ့ဗျာဒီမှာတော့မျက်မှောက်မျက်ွယ်ဣနဲ့တွဲဆိုပဲတည်တယ်လားမျက်မှောက်မှာပြမျက်ွယ်ပဲမှာပဲဖြစ်ဖြစ်မှန်ကန်တဲ့ကြိုးရှိတဲ့စကားပြောရင်တဲ့စိတ်ကငြိမ်းချမ်းချမ်းအေးချမ်းချမ်းနေနိုင်ပါလေဒါဘုရားရှင်ကိုယ်တိုင်ကခုနကရှင်သူပုတ္တိမထေကို ဟောသွားတဲ့တရားနောက်တစ်ခု စကားပြောတဲ့အခါကျတော့ဖြည်းဖြည်းနဲ့တက်တက်တာတာပြောရမယ်အဲ့လိုပြောတာတော့တတိထားပြောရတာပေါ့ဗျာတတိလွတ်သွားဘုန်းကြီးတာမကြည့်လိုက်ဘုန်းကြီးတခါလေးတတိထားပြောတယ်ကဲကျတော့လွတ်သွားတယ်ဒါကြောင့်အလေးကျင့်လုပ်ရတာပေါ့ဗျာမလင်းမစောစကားပြောပြေချောတိမ်မွေးစွာနော်စကားကိုဖြည်းဖြည်းလေးမှန်မှန်လေးပြောအဲ့တော့ ဖြေးမှန်လေးနဲ့ပြောတဲ့အခါကျတရားဟောတာပဲဖြစ်စကားပြောတာပဲဖြစ်ဖြစ်ဘာဖြစ်လဲဆိုတော့အမှားနေတာပေါ့ဗျာစိတ်ကလည်းအတန်ကလည်းကြည်ကြည်လင်းလင်းဖြစ်တော့ပြောချက်တရားလည်းမှန်တော့မှန်တော့ဘယ်စီမှမဆိုလက်ခံတယ်နော်ခတ်တော့ခတ်နေတယ်ပြောတော့အမှားတွေလည်းပါတတ်တယ်လူလည်းပင်မှစိတ်လည်းပင်မှပေါ့ချို့ကြတော့အတက်တရောတာပြောတာ15မိနစ်လောက်ကြာသူကမောနေဘေးကကြည့်ရတယ်လူကမောနေတယ်တတိနဲ့ပြောတဲ့ပုံကများကြတော့ ယ်လောက်ပြောပြောပြမမောဘူးဒါလေးဒါလေးသတိထားပါနော်တချို့စကားနဲ့ပါဇက်နဲ့လှုပ်လှုပ်ရတဲ့ပုံကောင်များရှိတယ်အဲ့လိုပုံကောင်မျိုးပြသတိထားပြောတဲ့အလေးချင်းတယ်ဘုန်းကြီးတို့လည်းတူပဲနော်အခုတရားသင်တယ်တရားဟောတယ်တရားပြတယ်အတူတူပဲစကားပြောပြီးတော့လောက်ရတဲ့အလုပ်ပဲစကားနဲ့လောက်ရအဲ့လိုမျိုးတတိထားပြောတတိလေးကပ်ပြောအကြောင်းဘုန်းကြီးတို့ယောဂီတွေကိုလည်းသင်ရင်းနဲ့ ဘုန်းကြီးတွေကကြတော့ယောဂီတွေသင်နေကိုယ့်အကိုလည်းတတိပေးတဲ့တရားတွေပြောပြပါတယ်သူများကျပြောဖို့မဟုတ်ကိုယ့်အကိုလည်းဆုံးမမင်းရောနေနိုင်ပြီလားသူများကိုဆုံးမနေဟုတ်ပြီကိုရောဘလောက်နေနိုင်ပြီလဲဒါကိုဘုန်းကြီးတို့ပြန်ပြန်သုံးသပ်ကိုလည်းနေနေအောင်ကြိုးစားတော့ဗောနော်အဲ့လိုနေနိုင်လို့ရင်လည်းဒါတော့အရဏဝိဟာရစိတ်ပင်မမမဖြစ်ပဲနဲ့စိတ်အေးချမ်းချမ်းနဲ့နေနိုင်ပါလေ နောက်တစ်ခုကတော့ဗာလဲဆိုတော့အရာစကားကိုမလွန်ဆန်ခြင်းအရာစကားမလွန်ညာ6ပါးရဏနောက်ဆုံးကတော့ဗာလဲဆိုသူတို့ဘာအရာရောက်သွားတဲ့ခါမှာကိုယ်ဒေတာဝါတာကိုအခိုင်အမာ ဆုပ်ကိုင်ပြီးမပြောအောင်နော်သူများဒေတာရောသူများအရာဒေတာတန်ခေါ်သုံးဆွဲတော့ကိုယ်အရာဒေတာပြောတဲ့အတိုင်းကိုယ်ထင်မှတ်တာတည်ဆုပ်ကန်ပြောတာမျိုးနော် လောကတတ်မှတ်ချက်ပညာတတ်မှတ်ချက်ကိုကြော်လွန်ပြီးပြောတာမျိုးမဖြစ်အောင်ပေါ့အများဒီလိုပြောဒီလိုပြောအများဒီလိုနေဒီလိုနေပေါ့နော်ဒါအရာစကားပေါ့ဒါကြတဲ့ကြောင့်ဘုန်းကြီးတို့အများကြီးပြဿနာတက်တာပါလေယောဂီတွေလည်းလောကဟောရတာကလောကတဲ့နေလောကဟောတာပဲတောင်းရတယ်ဗျအရိယဟောတာတွေတောင်းလို့မရဘူးဥပမာဆိုပါတော့တရားကျင့်တဲ့ကယုံနာတဘာဝတွေမြင်အောင်ကျင့်ရဘယ်သူမှဆိုယုံနာမယ် ဒီမှာဘုန်းကြီးရှေ့မှာမြင်နေရတယ်ပေါ့နော်အတိရာခင်တို့ဓမ္မကြီးဓမ္မကြီးဒါတော်တော်များများတွေ့နေရတော့ဓမ္မကြီးတော်ခင်တင်းတင်းမတိရာခင်ခေါ်ရင်မတိရာခင်ခေါ်မှလာမှာဟိုယုတ်ကြီးလာပါအောင်ဒီနိုင်ကြီးလာပါအောင်ဆိုဘယ်လိုမှနားမလဲဒါလောကဝါဒတွေလောကဝါဒတိုင်းဓမ္မဝါဒပေါ့လေလောကဝါဒမတိရာခင်လာအောင်ဆိုမတိရာခင်လာမှာဓမ္မကြီးတော်ခင်တင်းလာအောင်ဆိုဓမ္မကြီးတော်ခင်တင်းလာမှာ ဟိုယုံနိုင်ကြီးလာပါအောင်ဒီယုံနိုင်လာပါအောင်ဆိုဘယ်လိုကြီးမှမသိဘူးလောကဟောအဲ့ဆန့်ကျင်မဲ့ဖြစ်နေ။ तू ကစိတ်ထဲမှာပဲသိသွားတယ်လေ။ဉာဏ်ထဲမှာပဲသိနေတာပဲ။လောကဟောတာတော့လောကဟောတတ်တယ်ပြောတယ်ဒါလေးမှတ်ထား။အဲနောက်ဆုံးအရဏဥရတာတရားတော့အရစကားကိုမလွန်ညာ6ပါးအရဏနော်။အဲလိုစိတ်အေးချမ်းစွာနေလိုတဲ့ပုံကူများဟာနော် လောကဝါဒသူ့ရဲ့ဒေတာဝါဒနဲ့ပတ်သက်ပြီးတော့အငင်းခုံမရှိဘဲနဲ့သူ့ရဲ့လောကအတိုင်းလိုက်လျောညီထွေပြောတတ်စီအဲ့ဒီတိုင်းနေထိုင်သွားလို့ရှိရင်ဒါဘုန်းကြီးအရဏဝိဟာရကိလေသာ အပူတွေကင်းကွာပြီအပူတွေကင်းကွာစိတ်အေးချမ်းသာနေနိုင်တဲ့တရားပါပဲဆိုဘုရား6ပါးဟောသွားတယ်နော်တကယ်လို့ဘုန်းကြီးတို့ဒီဒီလိုကိလေသာအပူတွေနဲ့ကင်းကွာပြီးနေနိုင်ရင် နေခြင်းရင်ပေါ့လေဒီ6ပါးလိုက်နာကျင့်သုံးပုံပါနော်အဲ့ဒီကျင့်သုံးသွားရင်တော့အဲရှင်သူကုတိမထေလို့ပေါ့လေကိုယ်လည်းစေငြိမ်းချမ်းချမ်းအေးချမ်းနဲ့နေနိုင်ပါလေဒါလေးပြောချင်လို့ဒီနေ့ဒါပြောတော့ပေါ့နော်ဓမ္မရေးတော့ကလေဒီသူဝိဒီအကြောင်းဟောပြောဖို့ကြောက်ထားတာလည်းပါလာနဲ့ဒါလေးကောင်းတာနဲ့ဘုန်းကြီးပြောပြပါတယ်နော်ဒါကသူဝိဒီနဲ့ရှင်သူဝိဒီနဲ့ပတ်သက်ပြီးတော့အရဏဝိဟာရတရားလို့ခေါ်တယ်နော် နောက်တစ်ခုကဘုန်းကြီးတို့ဒီမှာခေါင်းစည်းလေးပေးထားပြီးရှိလားခေါင်းစည်းလေးပေးထားတော့ဗာလဲဆိုတော့ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာဒါနဲ့ပတ်သက်ပြီးတော့ရှာသမားတွေဆုံးပါလေးလည်းအများကြီးရှိတာပေါ့နော်မေတ္တာကကာယကမေတ္တာရှိတယ်ဝစီကမေတ္တာရှိတယ်မနောကမေတ္တာရှိတယ်ပေါ့ခုဘုန်းကြီးတို့တရားထုတ်ရင်လည်းကျင့်တာတော့မနောကမေတ္တာပေါ့တကယ်တမ်းကျတော့အတူနေတဲ့ပုံကိုယ်ကြီး ကာယကမေတ္တာလို့တယ်အတူပဲနေတဲ့ပုဂ္ဂိုလ်တွေဝစီကမေတ္တာလို့တယ်ဒါကြောင့်မို့မာသီဆရာတော်ကြီးတော့မိတ်ထားတယ်ဟာလေမာသီဆရာတော်ကြီးမိတ်တဲ့စကားလေးကောင်းပါတယ်ဗာမိတ်လဲဆိုတော့ကာယကမေတ္တာဝစီကမေတ္တာမရှိဘဲနဲ့ဘယ်နည်းနဲ့မှမနောကမေတ္တာမဖြစ်ပါဘူးအတူနေတဲ့ပုဂ္ဂိုလ်များတယောက်နဲ့တယောက်ကူညီပေးရတယ်နော်မိသားစုချင်းချင်းမိတ်ဆွေတငယ်ချင်းချင်းချင်းသူခက်ခဲကိုကူညီကိုခက်ခဲသူကူညီသူခက်ခဲကိုကူညီပြီး လို့ကိုယ်ခက်ခဲသူမကူညီလို့ရင်ဒါကာယမေတ္တာပြတ်သွားတာကာယမေတ္တာပြတ်တာသူ့ဘုံမှာစေတရားမနောကမေတ္တာဘယ်နည်းနဲ့မှဖြစ်နိုင်ဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပါပဲဓမ္မကြီးတို့ဒကာကြီးတွေမဟုတ်ဘူးနော်တော့ဝစီကမေတ္တာကိုယ်ချိုးရတာ ပြောရင်ကြကိုယ်လည်းချိုးတာပြောလေကိုကတော့ချိုးတာပြောတာကြိုက်တယ်သူကြတော့ချိုးတာမပြောဘူးဆိုဒါလည်းဝစီကမေတ္တာပြတ်တာပဲမာရတင်တာကိုယ်မာမထဏပြောကြိုက်မကြိုက်ကိုယ်လည်းမပြောနဲ့လေ ကိုယ်ရိုင်းဆိုင်ပြောဆိုဆက်ဆံတော့မကြိုင်ကိုယ်လည်းမပြောနဲ့ကိုယ်ထင်မြင်သေးတဲ့စကားတွေပြောတာမကြိုင်ကိုယ်လည်းမပြောနဲ့ပေါ့ဗျာအဲပြောရင်တော့ဒါဝစီကမေတ္တာပြတ်တာဝစီကမေတ္တာပြတ်ရင်သူ့ပေါ်ဘလို့မှမနောကမေတ္တာထားလို့မရဘူးဗျာအဲ့ဒါပြောချင်တာအဲ့ဒါတွေကမျက်မှောက်မှာရောမျက်ကွယ်မှာရောအကုန်လုံးကျင့်ကြအထောက်ရမယ်ဒါနဲ့ပတ်သက်ပြီးတော့ဒီတော်တော်ကောင်းပါလေဘုရားဟောတာလေဘုရားရှင်ရဲ့အဖြစ်ပြက် ဘုရားလက်ထက်ကတကယ်ဖြစ်ပြသွားတယ်လို့ဖြစ်တယ်နော်မြတ်စွာဘုရားကိုးဝါမြောက်ကိုးဝါမြောက်ဝါဆိုတော့ဘယ်မှာဝါဆိုရလဲဆို ကောတမီမြို့အဲ့ဒီမှာကကောတမီမြို့မှာတထေးတွေကကြောင်းတိုက်တွေဆောက်လို့လူတိုင်းကြတော့ဗောဒီမှာခောတကတထေးကြီးပါအောင်တထေးလေးကိုကြောင်းတိုက်ကိုကြောင်းတိုက်တွေဆောက်ပြီးတော့ ကျောင်းနာမည်นี่ပေးကြဂောတကတတိယဆောက်လုပ်တဲ့လူတန်းတဲ့ကျောင်းဂောတိတအောင်ကျောင်းလို့ခေါ်ပါတယ်အဲ့ဒီကျောင်းမှာဘုရားရှင် ကိုးဝါမြောက်သတင်းသုံးတဲ့ချိန်မှာဘုန်းကြီးတို့တန်ခါလောကမှာဝိနည်းဆောင်တဲ့ယဟန်တုတ်တန်ဆောင်တဲ့ယဟန်ဒါမျိုးတွေရှိတော့ပေါ့နော်အဘိဓမ္မာဆောင်တဲ့ယဟန်တော့မပြောရှင်သာရိပုတ္တရာတို့ကြတော့သူကအဘိဓမ္မာတွေရသော်ပြတောင်ခုနဝါမြောက်မှာတောင်ဒေသနတ်ပြည်ဘုရားဘုရားကအဘိဓမ္မာတွေဟောတယ်ပြီးတဲ့အခါကျတော့ လူသားပဲရဆိုတော့နော်ဆုံးခံရတယ်ဆုံးဖုံးပေးရတယ်ညောင်းတော့ရှင်သာရိပုတ္တရာကုရမြတ်ကြီးဝေယဝိဆဖြင်းတော့ဝိဖြိပေးရတော့အဲ့မှာဒီနေ့သာရိပုတ္တရာကဘယ်ကနေဖြစ်ပြီးဘလောက်ဟောပြီးပြီးအချင်းချုပ်ဟောတာရသော်ဗျာတောင်းနေတာနောက်ပြီးမှပြီးတော့မှကျေဟောတယ်ရှင်သာရိပုတ္တရာကြာကျင်ဟောတယ်ရှင်သာရိပုတ္တရာသူတပည့်လင်းတို့တော့900ဖြစ်ခဲ့ဘူးတဲ့ရ900ပေါ့ အဲ့ဒါကြမကျေးမကျင်ဟောတာအဲ့ဒီရှင်မြတ်ရတပည့်တွေအတိုင်းဝိုင်းကြပြီးတော့မှဆောင်းလာပြီဒါကြတော့အတူမှတ်တမ်းနဲ့တော့မပါဘူးဒီမှာတော့ဝိနည်းဆောင်ရဟန်းနဲ့သုတ်တန်ဆောင်ရဟန်းပေါ့သူတို့ကလည်းတာမန်ပုဂ္ဂိုလ်မဟုတ်ဘူးနော်သုတ်တန်ဆောင်ပုဂ္ဂိုလ်ပဲပြောမှာမထေရနှစ်ပါးပဲဝိနည်းဆောင် မထေရနဲ့သုတ်တန်ဆောင်မထေရတော့နှစ်ပါးပေါ့အဲနှစ်ပါးလုံးကတပည့်အတိုင်းဝိုင်းနဲ့နေတာဒီနေ့ကျတော့ဒီသုတ်တန်ဆောင်ရဟန်းက ကုဒီပေါ့ဗျာဝိစာကုဒီကုဒီကိုတွားတယ်အဲတော့အရင်တော့ကတော့ဒီရေတန်းခွက်တင်နဲ့ဆေးရတာကိုကုဒီတောင်းပြီးတော့အဲ့ဒီရေတန်းခွက်နဲ့ဒီရေတန်းခွက်တမှာရေကို ချမ်းမထားခဲ့အောင်ချမ်းထားခဲ့ရင်ဒါအပြစ်ရှိတယ်ဝိနည်းကအရင်တော့ကတော့ခုခေတ်လိုလဲအင်းသားရေချုပ်ကနေမပေါ်ဘူးဗျနဲတယ်ရှပ်ပါတော့အဲတော့ သုတ်တာဆောင်ညာကုရိတက်ပြီးဆင်းလာတယ်ဆင်းလာပြီးတော့ဝိနည်းဆောင်ညာဝင်ပြီးကုရိတက်လိုက်တယ်တက်လိုက်တဲ့အခါကျဟိုမှာတန့်စင်ခွက်ထဲမှာရေတွေကကျန်နေတာဒီရေတွေကအကုန်သုံးပြရမသုံးပြရဟောအဲဒီအဲ့ဒါနဲ့ရေခွက်တွေ့တော့ပြန်ထွက်လာပြီးတော့နောက်ခုနဝိနည်းဆောင်ညာသုတ်တာဆောင်ညာကိုသွားပြောတယ်ရှင်ဗျာတန့်စင်ရေခွက်ထဲတန့်စင်ခွက်ထဲမှာရေတွေခြံခဲ့သလား အဲ့ဒီလိုထားလို့ရင်အာဘတင်တယ်နော်အဲ့လိုကြတော့ခဲလို့ပြောလိုက်တကဟိုကတော့တို့ကဝင်းကြီးကျွမ်းနေတာကိုအဲ့တော့သုဒ္ဓဆောင်ရဟန်းကဘာပြောလဲဆိုမမဗျာအဲ့ဒီလိုဆိုရင်ဒီပြီးအာဘတင်လိုက်ဒေသနာကြပါမယ်ဒီလိုဝန်ခံချက်ပေးလိုက်အဲ့တော့ဟိုဝင်းကြီးတောင်ဝင်းကြီးဆောင်ရဟန်းကဘာပြောလိုက်လဲဆိုတော့အဲမေးလျော့ပြီးတော့ထားခဲ့ရင်စေတနာစေတနာမပါတဲ့အတွက်အပြစ်မရှိပါဘူး ဝိနည်းဆောင်ညာအဲ့လိုဆုံးဖြတ်ပြောလိုက်တာပေါ့လေအဲ့ဒီမှာသုတ်တန်ဆောင်မထေရဘာဖြစ်သွားလဲအပြစ်မရှိဘူးထင်ပြီးတော့ဒီဝိနည်းအာဘကိုဒေသနာမကြားလိုက်ဘူးဝိနည်းတော်ရာတော့ဒီဘလို့ပဲစိတ်စေနာပါလို့ထားတာမပါလို့ထားတာဒီကိုထားခြင်းကြောင့်ဒုက္ခအာဘတဲ့ဒါဒေသနာကြားတယ်ဒါကြောင့်ဘုန်းကြီးတို့ရဟန်းတော်တွေကနေ့တိုင်းဒေသနာကြားရင်ကောင်းတယ်အခုဆိုဘုန်းကြီးတို့ ဒီကျင့်စဉ်တွေကျင့်တဲ့နောက်ပိုင်းစိတ်ဝင်စားတဲ့တကယ်လုပ်တဲ့နောက်ပိုင်းညာဘုန်းကြီးတို့ဒါတွေကိုတင်လာအများအားပြောကြားပါတယ်။ဒါမှအပြစ်တွေကကင်းစင်ပါတယ်။ဒါမှလည်းကိုကျင့်တဲ့လုပ်ငန်းတွေထိရောက်တယ်။အခုဒီကကြီးတို့ဓမ္မကြီးတို့လည်းမထူအောင်သီလတွေအမြဲမပြတ်ပေးတာကကျိုးသွားရင်ပြန်ပြန်ပြည့်စုံအဲ့ဒါမျိုးမှတ်တာ။ပထမတော့ အဲ့ဒီလိုဝိနည်းဆောင်ညာကဝိနည်းတိုင်းကိုရိုးရိုးသားသားနဲ့သူကဆုတ်ဖြတ်ပေးမိတာကိုနောက်ရဆာချရဲဆာသိင်းနဲ့ကိုသုတ်တန်ဆောင်ညာကလည်းဒေသနာမကြမိဘူးမကြမိတော့ဝိနည်းဆောင်ညာကလည်းသူကသူတပည့်ဆာသိင်းနဲ့သုတ်တန်ဆောင်ညာတဲ့ဒီလိုရေတန့်စင်ကွက်ထဲမှာရေထားတာအပြစ်မရှိဘူးလို့သူကသူထင်မှတ်နေတာတကယ်တမ်းကျဒါအဘကသင်မှမသိသိနေတာပဲအဲ့လိုပြောလိုက်တာ အဲ့တော့ဟိုတပည့်တွေကတော့ဒီဆရာစီလိုက်လိုက်ဟိုဆရာစီလိုက်ဒီလိုလိုက်ကြတော့အဲ့တော့ဟိုဆရာစီကသွားပြောတာပေါ့ဆရာတော်ဒီလိုပြောနေပါလားဟိုကအဲ့တော့ဟိုကလည်းဗာပြန်ပြောလဲဟာဝိနည်းဆောင်မတရားအရင်အစကတော့အာဘမသိဘူးသူပဲပြောတယ်တဲ့အခုကျ तू အာဘသိတယ်လို့ပြောတယ်ဒီဝိနည်းဆောင်ပုဂ္ဂိုလ်ကမူစားစကားပြောတယ် तू ကတော့မူတော်ဝါတော့ဗာစေအာဘသိတယ်လို့ပြောတာပဲ तू ကလည်းပြန်ဖြစ်ကုန်ရင်အခက်လို့ချိန်ပါကုန်တယ် တကယ်တော့ကြဘာမှမပြောပါတော့ဘူးဗျာပြဿနာကဒါလေးကိုဒေသနာကြားလိုက်လည်းပြီးသွားတာပဲဒါလေးကိုဖြည့်ရှင်းလိုက်လည်းပြီးသွားတာပဲအဲ့လိုမဟုတ်ဘူးအဲ့တော့အုပ်စုကနှစ်အုပ်စုကွဲသွားတာပေါ့ဗျာကွဲသွားပြီးတော့ဒုံဒုံဒုံမခေါ်မပြောတွေလောက်ကြအဲ့လိုမျိုးတွေဖြစ်တာဘယ်လောက်ဒီကွဲသွားလဲဆိုအကုန်လုံးပေါ့လေကွဲသွားတာကြေးလက်ဒေသနယ်ပဲတွေပြန့်နှံ့ပြီးတော့သူ့ဘက်ကိုယ်ဘက်ကွဲသွားတယ်အဲ့တော့မြတ်စွာဘုရားက သိတဲ့အခါကျတော့နှစ်ဖက်လုံးညီညွတ်ရေးငြိမ်းချမ်းရေးအတွက်တရားဟောပါတယ်အဲတော့ဝိနည်းဆောင်ရန်ပုဂ္ဂိုလ်ကလည်းငါသာဝိနည်းတတ်တယ်ငါတို့သူ့ဘက်ကလည်းဝိနည်းဆောင်သူကအမှန်သူ့ဘက်ကငါတို့ဆရာအမှန်အဲသုတ်တော်ဆရာကလည်းသူတို့သူတို့ဘက်ကအမှန်အဲအကြီးကျယ်ပြဿနာတက်တော့ပေါ့အဲတော့မြတ်စွာဘုရားဒီတန်ခါးကြီးညီညွတ်ရေးအတွက်တရားဟောပါတယ်ဒါလေးပြောချင်လို့ပါ နော်ဒါကတော့လောကသဘာဝအရဘုန်းကြီးဖြစ်လူဖြစ်ဖြစ်ဒီပြဿနာတွေကတက်တက်တော့ဘုန်းကြီးတို့ပြောဘုန်းကြီးတို့ကိုယ်တိုင်လည်းတက်တာတွေကြုံခဲ့ရတာပေါ့ငြင်းအောင်လုပ်ရတယ်ငြင်းအောင်သွားဘုရားကအဲ့မှာဒီကဟုဇတ်တော်ခေါ်ဟောပါတယ်ဒီကဥစ္စာတော်မှာလည်းပြောစရာလေးရှိလို့နော်ဒီကလေးလေးဘုန်းကြီးတို့ဟိုဇတ်တော်တွေတိတ်မပြောပါနဲ့အနှစ်သာရပိုင်းပြောတကယ်တော့အနှစ်သာရပိုင်းကလည်းဇတ်တော်နဲ့ဆက်ဆက်နေတာဇတ်တော်မပြောနဲ့အနှစ်သာရပိုင်းကပြောလို့လည်းမရဘူး ဗာရဏတိပြည်မှာကာတိမင်းကအုပ်ချုပ်တယ်သူကအေအားကြီးနိုင်ငံပဲဒီဂီတိဆိုတဲ့ဒီကာဝုရဲ့ခမဲတော်ပေါ့ကောသလမင်းကတော့နိုင်ငံငယ်လေးအုပ်ချုပ်တယ်။ဘာဖြစ်လဲဆိုနိုင်ငံကြီးမှာအုပ်ချုပ်တဲ့ကာတိမင်းကနိုင်ငံငယ်လေးအုပ်ချုပ်နေတဲ့ကောသလမင်းရဲ့နိုင်ငံသိမ့်ပိုက်လိုက်တာပဲ။အဲတော့သိမ့်ပိုက်မဲ့တက်ချီတက်လာတဲ့ကြားတဲ့ခါကျတော့မိဖုရားကြီးနဲ့အတူထွက်ပြေးတော့ဗောဗျာ။တော်ဆုံး နေစုံတွေထွက်ပြီးရုပ်ဖြတ်ပြီးတော့ရသိလုံနေကြတော့ပေါ့ဒီသားလေးတယောက်မွေးလာဒီသားလေးကိုတော့မင်းဘေးမှာကင်းဝေးဖို့အတွက်ခောက်ဝေးဝေးနေရာနေရာမှာတွားပြီးဆေလွတ်ပြီးပညာသင်စေတော့ဒီကလေးကရွယ်သားလေးကရွယ်ရောက်လာသူ့နာမည်ဒီကာဟုပေါ့သားလေးကရွယ်ရောက်မိဘထံပြန်လာပြီးတော့ကြော်သွားမလို့ပြန်လာတဲ့ချိန်အဲ့မှာရန်သူကာတိမင်းကသူတို့မိဘနှစ်ပါးရဲ့နေထိုင်ရာတွေကို တိသွားပြီးတော့ဖမ်းတာဖမ်းပြီးတော့ကျုံနဲ့တော့ဒီသူတို့ရဲ့မြို့တော်မှာလေးရင်လေးရလှည့်လည်ပြီးညှင်းဆဲနေတဲ့အချိန်နဲ့သွားတွေ့မိဘနှစ်ပါးမှာလက်ပြန်တို့ကျုံတို့ခေါင်းကိုလည်းရိတ်လမ်းဆုံးတစ်ခုမှတစ်ခုရိုက်ရိုက်နှက်ခေါ်ဆောင်သွားတာအဲ့ဒီသားငယ်ဒီသားကလည်းတခြားပြည်သူနဲ့သူရောကြည့်တာပါကြည့်တဲ့အခါမှာ နာကောသလမင်းပေါ့ဒီကီတိကောသလမင်းသားကိုမြင်တဲ့ကသေကံဤနောက်ဆုံးဆုံးမစကား၄ခုပြောတော့ပါတယ်။จิตာဒီကဟုဒါအရှိကိုမကြည့်နဲ့ဒီနေရာမှာဒါနားမလည်ဘူးဒီနေရန်စကိုမရှိစေနဲ့လို့ပြောတာ။နောက်ပြီးတော့နံပါတ်၄ကအတူကိုမကြည့်နဲ့ဒါချစ်စကိုမတူစေနဲ့။ ကျွန်တော်ပြော့သွားတော့အရှိကိုမကြည့်နဲ့အတူမကြည့်နဲ့ရံကိုရံချင်း မတုံ့ပြန်နဲ့ရံကိုရံချင်းမတုံ့ပြန်မှငြိမ့်တယ်နော်လွယ်ကူအမိုက်နော်မုံစားကိုတူစေချစ်စားကိုရှည်စေရံမလိုမှရံပြိုသည်ရံလိုမှရံလိုရင်ရံပုံမီဒီဆုံးမချက်၄ခုမိန်သွားတော့ဒါလေးပြောကျွန်တော်အဲတော့ရိုင်းနဲ့နေတဲ့ အာနာပကွယ်သားကြီးအော်ဒီမင်းတေဂန်ဒီတောင်ပြောင်းမြောက်ပြောင်းနေသူတေတံပြောနေတာအဲ့တော့ဒီကဒီဂိတိကောဒလာမင်းငါမယူဘူးတဲ့ပညာရှိတဲ့လူဒီတိလိုက်မယ်တော့သုံးငိမ်သုံးကပြောပါတယ်အဲ့တော့ဒီမင်းနဲ့မိဖုရားနဲ့နှစ်ဦးလုံးပေါ့လေနောက်တော့တပ်ဖြတ်တပ်ဖြတ်ပြီးအဆောင်ချမင်းကြီးတွေကပြန်ပါတယ်အဲ့ဒီချိန်မှာသားတော်ဒီကဘုရား အဆောင်နေအရက်သေးတာပြင်မိဘနဲ့မှကောင်းတာတချို့ကတော့ကာတိမင်းကြီးကနန်းတော်ကနေအမှတ်မတင်ဩငါရငါမေးသေးထိတ်လန့်တုံလို့တယ်ဒီနေ့မှာတော့ဒီကဝူကစင်တင်းကုတ်ကနေပြီးတော့ตายရတဲ့တခြင်းပေါ့စောင်းတီးပြီးဆိုးတယ်အဲဘင်းကနှစ်သက်ပြီးတော့သူနေရာမှာခံစားခိုင်းတော့ပေါ့လေသူနီနာမှာအဲတော့သူကလွတ်ရကိုင်းရှိတဲ့ခါကျတော့ ဘာဖြစ်လဲဆိုတော့သူတက်တော်ဆောင်ဒီချီးမြှင့်ခံဒါပေမဲ့လို့ဒီဒီကာဦးလေးကလက်စားခြေခွေအခွင့်ကောင်းရပြီမဲ့နည်းနည်းမှစိတ်မကူဘူးတနေ့ကြတဲ့အခါကျဘာဖြစ်လဲဆိုဒီတာတိမင်းဟာတော်ကစားထွက်တယ်ပေါ့ဒီမင်းကြီးစီးတဲ့ယထာကိုဒီကောင်မင်းသားမောင်းရတယ်။ဖြည်းနဲ့မောင်းသွားလိုက်တာကနောက်က လုံချိုးတက်တာနေတဲ့ဝေးကွာတဲ့အရာရောက်သွားတယ်အဲ့ချိန်မှာနားတယ်နားကသစ်ပင်ဆင်းပြီးတော့ယထာရရပြီးတော့သစ်ပင်ဆင်းမှာနားရင်းနဲ့မင်းကြီးကတိတ်ပင်မှန်းလာတော့ဒီကဝေးရဲ့ပေါင်ပေါ်မှာအိပ်ပျော်သွားတယ်အဲ့ဒီချိန်မှာသူကအိပ်ပျော်သွားတဲ့အခါမှာစိတ်ထဲမှာမိဘတတ်ထားတယ်ရှိတော့တတ်ဖို့ကြံစီမှုတွေဖြစ်တော့ဒါပေမဲ့လို့မိဘပြောတဲ့စကားလေးจิตာမုံစာကိုတိုးစေချစ်စာကိုရှည်စေ ရံမလို့မှရံပြောတယ်ရံလို့ရင်ရံဖို့ပဲခုနဘုန်းကြီးစကားဒါရမပြောနားလေလေအောင်ပြောလိုက်တာပါဒါနဲ့မတတ်ပါအဲ့ဒီမှာကာသမင်းကလည်းအိမ်မက်တွေမဲ့ပြီးလမ်းဖြတ်နိုးလာနိုးလာတဲ့ကမှသူကအမှန်တိုင်းပြောဒီဂီတိကောဒမြန်သားငါ့ကိုဓာတ်နဲ့လိုက်လို့တန်လေးနဲ့လိုက်လို့ပြေးနေရတယ်အဲ့ချိန်မှာဟိုကဓာကန်တန်လေးကကန်ပြီးတော့ချိန်သွားတော့ဒီကဥစ္စာငါပဲဆိုချိန်သွားပြီးအဲ့ဒီမှာချိန်ရွယ်တော့ အဲ့မှာပြောတော့သင်မင်းကြီးဟာတဲ့ကျွန်တော်တို့နိုင်ငံလည်းတိမ့်ပိုက်ခဲ့တယ်ကျွန်တော်ခပြီးတော်မေတော်လည်းတတ်ဖြတ်ခဲ့တယ်ခုလက်စားချင်မယ်လက်ရောက်ပြီးဆိုချိန်မှာအဲ့မှာမင်းကြီးကကြောက် ကြောက်ရင်တောင်းမှတော့တောင်းမှတဲ့အခါကျမင်းသားလည်းဖခင်ပြောတဲ့စကားတတိယပြီရှင်မင်းကြီးရဲ့ရှင်မင်းကြီးကလည်းကျွန်တော်ရဲ့အသက်ကိုချမ်းသာပေးနိုင်ပါလေအဲမင်းသားအဲ့ဒီမင်းကလည်း ဒီကဘူးအဲ့လိုဆိုရင်လည်းသင်ကငါတဲ့ချမ်းသာပေးငါလည်းတင်းတဲ့ချမ်းသာပေးမယ်အဲ့လိုနဲ့နှစ်ဦးနှစ်ဖက်ပြေလည်သွားတယ်ပေါ့ဗျာတစ္ဆာဂရိတာတိုင်းပြီးပြန်နောက်ဆုံးတော့အဲ့ဒီမိဘစကားကိုလိုက်နာကျင့်သုံးတဲ့အတွက်သူကတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့အဖြစ်ပြန်ရခဲ့တယ်။အဲတော့မြတ်စွာဘုရားဒီဇတ်တော်ဟောပြီးတော့ခုနရဟန်းဖြစ်နေတဲ့ရဟန်းတော်တွေကိုဥပမာပေးပြီးတော့ရဟန်းတို့တဲ့ လက်နဲ့ဆွဲကင်ထားတဲ့မင်းတွေတောင်မှတယောက်နဲ့တယောက်ခွင့်လွတ်နိုင်သေးတာချစ်သားတွေကယဟန်တော်တွေယဟန်တော်တွေဆိုတာတိမခိုင်တာမကြေးတာမဖြစ်တဲ့ဖြစ်တဲ့လားတောင်မိတ်အဲ့မှာယဟန်တစ်ပါးကပါရှောက်လဲရှင်ရသော်ဗျာတဲ့အေးစေးနေရောတပြုတ်လို့ညင်ခုံကောင်းတဲ့ဒီနေ့ထင်ရှားပါလိမ့်မယ်သူကအဲ့လိုမျိုးရှောက်တယ် ဒါမြတ်စွာဘုရားလည်းဘလုံးမှဆုံးမလို့များတဲ့ခါကျတော့ဒီဟန်ယဟန်ပေါင်းနေဟာတဲ့မြေသူတူတယောက်ကြောင့်ငါကြောင့်မို့တန်ခါကြီးကွဲပြားနေပဲဘယ်သူမှမထင်မှဘူးတဲ့ကမ္မထာလက်လွတ်ရန်စကားတွေပြောဒီလိုပြောနေတဲ့အချိန်တိုင်းမှာသိမင်းထံသို့သွားတယ်သွားနေကြတယ်ဆိုဘယ်သူမှမသိကြဘူးတဲ့အချင်းချင်းရန်သူဖြစ်တဲ့မင်းတွေတောင်မှ ညီညွတ်ရင်ရှေ့စားငြိမ်ချမ်းညီညွတ်ကြတယ်ငြိမ်ချမ်းပြီးညီညွတ်ကြတယ်ဖရာသားတော်ဖြစ်တဲ့သင်တို့မှာဘာကြောင့်မို့ရှေ့စားငြိမ်ချမ်းကိုမလုံနိုင်ရတာလဲနောက်ဆုံးတော့ဘုရားဒီလိုနေကြမယ်ဆိုရင်တော့တယောက်တည်းနေတာမှ ကောင်းသေးတယ်ဒီလိုလူမိုက်နဲ့တူနေတဲ့အတွက်ဘာမှကြုံးရှိဘူး အဲဒီလိုနဲ့မြတ်စွာဘုရားသုမစကားပြောကြပြီးနောက်ဒီကောတိကာကျောင်းကနေထွက်ခွာသွားပါတယ်ထွက်ခွာသွားပြီးနောက်ပိုင်းအိမ်မှာဆုံးခံပါဆုံးခံပြီးတော့ဆုံးစားဆုံးစားပြီးတော့တပိတလုံးသင်္ကန်းသုံးနေယူသူပစ္စည်းတချို့ပစ္စည်းတွေတိမ့်နေတာသိမ့်ရပါတယ်အဲ့ရနေဘယ်ထွက်သွားလဲဆိုတော့ဘာလကလောနကရွာဆိုတာကစာချက်ရွာပေါ့ဗျာစာချက်တဲ့ငလကန်းချင်းရွာပဲပြင်မှာပါအဲ့ဒီရွာကို ထွက်သွားပါတယ်အဲ့ဒီရွာမှာကဥပါဒကတူထင်ရှားတယ်ဥပါလိတကြွယ်ဆိုတာထင်ရှားတယ်ပေါ့အဲ့ဒီမှာဘယ်သူရှိလဲဆိုဧကစာရီတဘာတဲ့ကျင့်သုံးနေတဲ့ဘုန်းကြီးတို့ရှင်ဘကုဆိုတာရှိတယ်သူကအဲ့ဒီမှာတဘာတဲ့အဲ့ဒီရွာနီတော်တွင်းတဲ့နေရာမှာဧကစာ တော်ရဆောက်တည်နေအဲ့ဒီရှင်မြတ်ကြီးသွားတယ်ရောက်တဲ့ခါကျတော့ တပါးတဲ့နေရာရဲ့အကျိုးကျေးဇူးတွေပေါ့ဗျာခက်ကဝိတာနာတော့ကိုဟောပါတယ်ဟောပြီးတော့ဒီမှာတညာနဲ့တညင်ပါလုံးနေတညာနေနဲ့တညင်ပါလုံးနေပေါ့မနေ့ဆုံးခံကြဆုံးခံသွားပြန်ဆုံးစားပြန်နောက်ပိုင်းဖရာဘယ်ဆက်ထွက်သွားလဲဆိုတော့ပါစီနာဝန္တဆိုတဲ့အရှိဝါရောရက်ကိုတပါးရဲ့ဆက်ကြွအဲ့ဒီမှာဘယ်သူတွေရှိလဲဆိုခွန်ကြီးတို့အဲ့ဒီရမှာကြတော့ရှင်နုရုဒ္ဓရာရဲ့ရှင်နန္ဒီယာရဲ့ရှင်ကိမိလာဆိုတဲ့ ယဟန္တာမထေမြတ်သုံးပါတယ်တရင်သုံးပါတယ်အဲ့ဒီကိုရောက်တယ်ရောက်တော့သူတို့ကဝါရောထဲမှာတရင်သုံးနေတာဝါရောကဒီဝါရောကပိုင်ရှင်ရှိတော့ပိုင်ရှင်ရှိတော့ဝါရီမခေါ်အောင်သုံးဖို့ရှင်မြတ်တွေဆောင်းလျှောက်ရအောင်ဆိုတဲ့နဲ့ဝါရောဆောင်ထားတယ်ဝါရောဆောင်လာထားတဲ့နေရာမှာဝါရောဆောင်ကလည်းဒီဖျားမမသိဘုရားအဲ့ချိန်မှာတကောဣတိပါတိနဲ့မတော်တာမန်ရဟန်းတစ်ပါးအနေနဲ့ကြွကြွတော့ ဘာလို့ဆောက်ကတကဖះလည်းတွေ့တဲ့အခါကျစိတ်ကထဲ့မှာဩဒီမှာဒီထဲမှာရှိတဲ့သူတော်ကောင်းတို့ကအချင်းချင်းချင်းချင်းညင်းညင်းညွညွချစ်ခင်နေကြတာဒီရန်ကြွလာရင်ဟိုသုံးပါတော့ညင်ညွတ်မှုတွေချစ်ခင်မှုတွေပြတ်သွားနိုင်တယ်ဆိုတားတာရန်ကြီးဒီထဲကိုဒီတော့တဲ့ကိုမသွားပါနဲ့ဒီထဲမှာသူတော်ကောင်းမျိုးသားသုံးပါတရားတွေကျင့်ကြံပြီးတော့ချမ်းချမ်းသာသာနေကြပါတယ်သူတို့အနှောက်အယှက်မပြုပါနဲ့ အဲ့လိုစကားပြောလိုက်အဲ့ဒီမှာရှင်မြတ်သုံးပါးကဖလားသမဘာတွေဝင်စားနေဖလားသမဘာတွေဝင်စားနေတော့အဲ့ဒီထဲမှာအကြီးမှုဖြစ်တဲ့အကြီးဆုံးမထေရရှင်တို့တို့ကသူတို့ပြောတဲ့စကားတွေကြားတာကြားတဲ့အခါကျတော့လှမ်းကြည့်တော့မြတ်စွာဘုရားပြင်တာဒါကအဲ့ဒါငါတို့ရဲ့ဆရာမတားပါနဲ့အဲ့လိုပြောလိုက်အဲ့မှာမြတ်စွာဘုရားအဲ့ချိန်မှာတကိုးတော်ကြီးထုတ်လိုက်တာပေါ့လေ ကြီးညိုပွဲရတပ်ပိပွဲရတကူတော်ရောင်းရောင်းနေရှင်သားရှင်လို့လာလို့လိုက်တာအဓိကကတော့သူတို့သုံးပါတကယ်တမ်းညီညွတ်ညွတ်နေမနေသိစေချင်တာပါအဲ့မှာသူတို့ဘာလဲကြိုးဆိုချင်တာပေါ့လေကိုယ်ဆရာလည်းဖြစ်တယ်ဘုရားလည်းကြီးညိုဝဲဖြစ်တော့ကိုကအရင်ဆုံးမြန်တာအဲ့မှာသူတို့ဘာလဲသွားမကြုံဘူးကြံတဲ့မထေမြတ်ဒီဘာလို့သူတို့သုံးပါချင်းညီညွတ်ညွတ်နေကြတာဟုတ်အဲ့တော့ငါရှင်တို့လာကြဒီမှာဘုရားရှင်ကြွလာပြီအဲ့မှာသုံးပါသူသွားကြိုးကြပါ တပါးကဘုရားရှင်ကတပိတ်သင်္ကန်းယူတယ်တပါးကနေရာခင်းပြီးတယ်တပါးခြေဆေးပေးတာပေါ့ခြေဆေးတွေလောက်ပေးတာမြတ်စွာဘုရားကဒီနေရာခင်းတဲ့ခြေဆေးပြီးနေရာခင်းတဲ့နေရာထိုင်ပြီးတဲ့နေရာမှာဒီကလေးမိတ်နာပါပဲချစ်သားနုရုဒ္ဓတို့ဘယ်လိုလို့နေကောင်းကြရကစ္စည်းခမနီယကစ္စည်းယာပနီယအနေကောင်းကြရလား နေတာဣရိယာပုမျှတာရလားဆုံးကုန်းနေအရှင်ပြေလားမေးတယ်နော် နော်ဘုန်းကြီးတွေလည်းမေးကောင်းတယ်ဒီမှာမြတ်စွာဘုရားဒါတွေအများနဲ့မေးတယ်တပည့်တွေပါတွေ့လာမှန်ပါပါဗျာဒီပြေတို့နေကောင်းကြပါလေဣရိယာပုလည်းမျှတာပါလေဗျာစွန်းနေလည်းပြည့်စုံပါလေဗျာဒါလျှော့နော်ဒီနေ့ဘာဒီမှာ COVID-19 ကာလဆိုအရှင်မြတ်တွေ ဆုံးကုန်ခက်ခဲတာတွေရှိပါတယ်။အဲကျမ်းမိုင်မကောင်းတာရှိပါတယ်။ခုလိုလူကတလူလာဒါနာတွေတွေ့တော့ဘုန်းကြီးတော်ဝမ်းသာတယ်။ဒီနေ့တော့တချို့လာလူသွားကြတယ်။ COVID-19 အတွက်ကိုယ်နိုင်ငံလူနိုင်ငံသားတွေသုံးဝန်တန်ဃာတွေအတွက်ဘယ်လိုပဲလူလူပေါ့လေဒါတွေကောင်းပါတယ်။အဲ့မှာမြတ်စွာဘုရားဆက်မိပါတယ်။ခြေသားနုလိုလာတို့သင်တို့တွေဟာအချင်းချင်းချစ်ချစ်ခင်ညီညီတို့ညင်းခုန်ခြင်းမရှိဘဲနဲ့ချစ်ခင်ညီညွတ်ညွတ်နဲ့ နိုးနဲ့ရေရောထားသလိုတူနဲ့တူချစ်ခင်နဲ့ချစ်ကြည်တဲ့မျက်စိဖြင့်ကြည်ပြီးနေကြရလားဒါလေးမေးတယ်ဒါလည်းကောင်းတာပဲမေးကုန်တယ်မှန်ပါဗျာဒီလိုသုံးပါအဲ့ဒီလိုနေပါလေဗျာဘယ်လိုလို့ချစ်သားလို့လို့တာလို့ဘယ်လိုဘယ်လိုနေတာမျိုးကိုဟိုနနိုးနဲ့ရေရောတယ်လို့တုံးနေပြီးချစ်ခင်နဲ့ချစ်ကြည်နဲ့မျက်စိပြီးဘယ်လိုနေကြတယ်လဲလို့မေးတော့ အဲ့မှာဗာမိတ်လဲဆိုရှင်လူလာခေါင်းဆောင်မိတ်မြတ်စွာဘုရားတဲ့တပည့်တော်ဟာဒီလိုသတင်းသုံးပုံကိုခေါင်းနေနေကြတာအမတန်ကိုငါဘွားမှာအရတော်နေစိတ်ကောင်းနေဒီအောက်မိပါတယ်ဗျာပြီးတဲ့အခါကျဒီသတင်းသုံးပါနှစ်ပါးပေါ်မှာ တပည့်တော်ဟာမျက်မှောက်မှာမျက်ွယ်မှာနော်ကာယကမေတ္တာဝစီကမေတ္တာမနောက မေတ္တာသုံးပါလို့ကျင့်သုံးပါလေဘုရားဒါလျှောက်ထားတာပါအဲ့မှာဘုန်းကြီးတို့နည်းနည်းလေးရှင်းပြမယ်နော်ဟိုနဲ့6နိုင်တဲ့ထုတ်ကနေမျက်မှောက်မျက်ွယ်ပေါ့ဒီကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာထားဖို့ပေါ့ကာယကမေတ္တာအကြောင်းအရင်ပြောကြတော့ပေါ့မျက်မှောက်ကာယကမေတ္တာအတူနေကြတဲ့ညီမချင်းချင်းဘုန်းကြီးတို့ဆိုဒီမှာ၄ပါးပေါ့ဆရာသက်တော်တင်ရရင်က6ပါးတပါးပြန်သွားတယ် အဲသူနေကြတဲ့အခါကျတော့တဘာကနေဘုန်းကြီးတို့ကုသိုလ်6ပါးသူက4 6ပါးနဲ့4ပါးရှိတယ်သူတဘာကနေပစ္စည်းပြည့်စည်ပစ္စည်းတွေမှတ်တယ်မှတ်တယ်မဲ့တဏှာပြတ်ထားခဲ့တယ်ဟိုမှာရင်းနှီးကွက်သုံးဖို့ကော်ပီကွက်ပြတ်ထားခဲ့တယ်ကျန်တဲ့ဘုရားအပြစ်ပြောမနေကိုလှုပ်ထားတယ်လို့သိပြီရရှင်းလင်းသုံးစဉ်စရာရှိနေကိုလှုပ်ထားတယ်လို့ရှင်းလင်းပြရတော့အပြစ်ပြောမနေအောင်ဒါမျိုးပြောတယ်ဒါကမြတ်မောက္ကာကမေတ္တာ မျက်မှောက်မျက်ွယ်ကာယကမေတ္တာဆိုအဲအဲ့ဒီပုဂ္ဂိုလ်ကတဏှာခရီးသွားတယ်သူကတေချာသိမ့်မထားခဲ့တဲ့ပစ္စည်းလေးတေချာသိမ့်ရအောင်အပြစ်မပြောဘူးတဲ့ဒါမျိုးနေရတာပေါ့နော်အဲ့တော့တူနေတဲ့ကံမျိုးဒါတတိထားရတယ်နော်သူကနေအမှတ်တမဲ့ခါကြတက်ကြီးလို့မေတ္တာရှိတယ်ဒီခါကြလည်းအမှတ်တမဲ့နဲ့မေ့သွားတာမျိုးရှိတော့အပြစ်မပြောဘဲနဲ့ကောက်သိမ့်ပေးလိုက်ပုတ်ကောင်းတော့ ဒါကကာယကမေတ္တာဝစီကမေတ္တာ နောက်ကာယကမေတ္တာပြီးပါမျက်မှောက်မျက်ွယ်ကာယကမေတ္တာနောက်မျက်မှောက်မျက်ွယ်ဝစီကမေတ္တာလူနေတဲ့ခါကျတော့အဲ့ဒီလိုပေါ့စကားအချို့တာတဲ့ရင်ကြီးတဲ့တိတ်မွေးတဲ့စကားပြောတာဘုန်းကြီးတို့ဘယ်လိုအောက်မေ့လဲလို့ကို့မမဌာနပြောမကြိုက်တော့ကိုလည်းမပြောတာကောင်းပါလေကို့ကျဉ်ကျဉ်ဌာနပြောမကြိုက်တော့ကိုလည်းမပြောတာကောင်းပါလေကိုကလည်းချစ်ခင်ညီညွတ်တဲ့စကားပြောကိုလည်းမပြောတာကောင်းပါလေ နော်ချင်းချင်းပေါ့လေတွေ့လာတဲ့ကချိုးသားသားရင်းချင်းချင်းပြောတာမျက်မှောက်ဝစီကံပေါ့တကယ်လို့ခွဲခွာသွားရင်လည်းပဲသူ့အပြစ်တွေပြောမှစားကိုကတတ်နေမြကောင်းလာလေးတွေပြောရတော့ပေါ့အဲ့လိုမျိုးဟာမျက်ွယ်ဝစီကံမေတ္တာအနောကမေတ္တာဆိုတာအခုလိုပေါ့ဗျာတရားထိုင်နဲ့မေတ္တာပို့တာမျိုးပြောလာပါပဲအဲ့ဒါမနောကမေတ္တာမနောကမေတ္တာကျတော့မျက်မှောက်မျက်ွယ်အထူးမရှိပါဘူး နောက်ဒီဒီအရှင်မြတ်နှစ်ပါးပေါ်မှာရှင်တို့တို့ကမိန့်တာတပည့်တော်တို့ဟာတပည့်တော်ဟာသူတို့နှစ်ပါးပေါ်မှာမျက်ကွယ်မှာမျက်မှောက်မှာပြင်ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာထားပါတယ်ဗျာပြီးတော့ဗာဆက်လျှောက်လဲဆိုမြတ်စွာဘုရားရဲ့တပည့်တော်မီးတပည့်ရဲ့စိတ်အလိုဆန္ဒကိုဖယ်ထားပြီးဒီအရှင်မြတ်ရဲ့စိတ်အလိုဆန္ဒတိုင်းနေပါတယ်အဲ့လိုနေရရင်ကောင်းပါပဲလို့ စိတ်ဆန္ဒဖြစ်မိအဲ့ဒီလိုစိတ်ဆန္ဒဖြစ်မိတဲ့အတိုင်းလည်းကျင့်သုံးပါတယ်နော်ဒီမှာနှစ်ပါးဒီမှာနှစ်ယောက်ရှင်ဒီမှာနှစ်ယောက်ဘုန်းကြီးတို့၄ပါး၄ပါးအခုစိတ်ဆန္ဒဖဲသူ့ကြိုက်ငါနေတာနေတာကောင်းပါလေအဲ့တိုင်းနဲ့နေနိုင်ကောင်းတယ်သူ့ကြိုက်ငါပြောတာကောင်းပါလေဒါမျိုးပေါ့ကိုယ်စိတ်ဆန္ဒကိုယ်အလိုဆန္ဒဖဲထားသူ့အလိုဆန္ဒတိုင်းနေတာတပည့်တို့လည်းအဲ့လိုနေထိုင်ပြီးတော့တယောက်နဲ့တယောက်ချစ်ခင်နဲ့ချစ်ကြည်တဲ့မျက်စိဖြင့် နိုးနဲ့ရေရောထားလို့ချစ်ခင်နဲ့ချစ်ကြည်တဲ့မျက်စိဖြင့်နေရထိုင်ကြပါလေဘုရားဒီလိုရှောက်ထားတာအဲ့ဒီမှာမြတ်စွာဘုရားတာရုတာရုခေါ်တာပေါ့ဒါလေးပြောချင်တာပေါ့နော်အဲ့တော့ဘုန်းကြီးတို့အတူနေတဲ့ပုံကုံများပေါ့နော်ဘုန်းကြီးပြေလူပြီးပြတပါးတည်းနေတာမှမဟုတ်တော့ဘူးလူနေကြတော့နော်မိသားစုတော်ညီကိုမောင်နှမရာတော်စီရာတော်ချင်းချင်းတူနေကြတာအဲ့ဒီနော်မျက်မှောက်မှာပြည့်မျက်ကွယ်ပါမဖြစ်ဖြစ် ကာယကမေတ္တာဝစီကမေတ္တာကျင့်သုံးပြီးနေထိုင်ကြဖို့ဘုန်းကြီးတိုက်တွန်းလို့ပါတယ်အဲ့ဒီလိုနေထိုင်ရနေထိုင်နိုင်ရသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလို့ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်း